အသက်ကြရ2553ခုနှစ်လူတော်ဩဟာကောဇာသက်ကြရ1382ခုနှစ်ဥရုဝတ္တန္တမောလာယာတိတော်တလင်းလာဇာ8ရက်နေ့ယနေ့ရှင်မင်းဝန်သာသနာရိပ်တာတို့ဓမ္မတောင်ဝနာကုသိုလ်တို့လာရောက်စီပူးကြတဲ့ဓမ္မမာမကတရားလိုလားကြတဲ့ယောဂီတော်စင်များကိုဘုန်းကြီးဒီနေ့ဓမ္မဒါန တရားလူပေးလူမာကတော့သောတပန်မှာပြည့်စုံရမည်ဂုံအင်္ဂါ၄ပါးဗတရားတော်လေအေးသောတပန်ဖြစ်ပြီဆိုတဲ့ပုဂ္ဂိုလ်တရားအဲ့ဒီသောတပန်ဖြစ်ပါပြီလို့မိမိကိုယ်ကိုမိမိယုံကြည်နေတဲ့ပုဂ္ဂိုလ်တရားပြည့်စုံရမယ်ဂုံအင်္ဂါ ရွှေစစ်မစစ်ဆိုရင်ပါတင်ကြည့်ရအေးသောတာပန်စစ်မစစ်လည်းမှတ်ကြောက်တင်မှုဒီခုံလေးတွေဟာသောတာပန်ရဲ့မှတ်ကြောက်တွေပဲသောတာပန်မှာဆိုတဲ့ပုဂ္ဂိုလ်ရဲ့မှတ်ကြောက်တွေပဲကိုဘုန်းကြီးတို့မြန်မာနိုင်ငံမှာဝိပဿနာဘာဝနာတရားတွေအထူးလိုက်စားကြတဲ့ပုဂ္ဂိုလ်တွေများတဲ့အတွက်ဝမ်းသာစရာပါတကယ်ဝိမု ക്തി ယုကခေကြီးထဲမှာ တကယ်လုပ်ရင်တကယ်ရနိုင်တယ်ဆိုတဲ့ဒီခင်မျိုးကြီးကိုဘုန်းကြီးတို့ခုကြုံနေကြတဲ့ခေတ်ပါတကယ်အလုပ်လုပ်တယ်တကယ်အားထုတ်တယ်ဆိုရင်တကယ်ကိုလွတ်မြောက်မှုချမ်းသာကိုရနိုင်တယ်ခေတ်ပါအဲတော့မိမိတို့ကိုယ်တိုင်လည်းပဲခုလေ့လာလိုက်စားကြလို့အားထုတ်ကြတဲ့အတွက်ကြောင့်မို့ခုမိမိကိုယ်ကိုမိမိသောတပန်ဆင့်လောက်ရနေပြီလို့မိမိကိုယ်ကိုမိမိယုံကြည်နေတဲ့ပုဂ္ဂိုလ်များ မိမိကိုယ်ကိုမိမိတရားဓုတွေတွေ့နေပြီငါတရားဓုတွေရနေပြီလို့ယုံကြည်နေတဲ့ပုဂ္ဂိုလ်များမိမိကိုယ်ကိုပြန်လည်ပြီးတော့ဒါဆင်ခြင်သုံးသပ်မှတ်ကြောက်တင်ကြည့်ဖို့ပါပဲအဲ့ဒီဂုံရင်္ဂါလေးတွေမှတ်ကြောက်တင်ရမှာမဟုတ်ဘူးသောတာပန်မှာပယ်ရမယ်တန်ရောစင်ကလည်း၅ပါးသောတာပန်မှာပယ်ရမယ်တန်ရောစင်၅ပါးမြတ်စွာဘုရားဟောထားတာကတော့ ဒီနေ့တန်ရောဇနာနိပဟိယံဒီတန်ရောစဉ်၃ပါးကိုပယ်နိုင်ပြီဆိုရင်သောတာပန်လို့ဒီလိုပါဠိတော်မှာလာဒိဋ္ဌိဝိသိကိစ္စသီလပရပရမတာဒီတန်ရောစဉ်၃ပါးဒိဋ္ဌိဆိုတာငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတဲ့အမြင်မှားတွေမရှိတော့กินပြီးတော့ယုံနာမဲရှိတာပဲဆိုတဲ့အမှန်မြင်တာ နောက်ပြီးတော့ဝိသိကိစ္စဆိုတာဘုရားတရားတန်ခါယရဏသုံးပါးနဲ့စပ်ပြီးတော့ယုံမှမှုတွေကင်းတာတိလပ္ပရပရမတ္တဆိုတာကရေချိုးမိလို့တုံးကုန်စေခတ်ခွေလို့သွားခွေလို့စားခွေလို့အေးနွားလို့သွားနွားလို့စားနွားလို့အေးဒီလိုအကျင့်မျိုးကျင့်ယုံနဲ့ချမ်းသာရမယ်ဆိုတာကိုမယုံကြည်တော့တာဒါတိလပ္ပရပရမတ္တတန်ရောစဉ်ပယ်တာဒါပေမဲ့အဲ့ဒီ ဒီသုံးပါးနဲ့တော့အရိယာပုဂ္ဂိုလ်လို့သတ်မှတ်ဖို့ခက်သွားပြီသောတပန်တယောက်ဟာသူတစ်ပါးပေါ်မှာမနာလိုတဲ့အိတ်တာဒီအကုသိုလ်ဆိုရင်ရှိနေလို့တင်ပါမလားသူဟာအရိယာပုဂ္ဂိုလ်ပါလို့သူကိုယ်သူဝန်ခံထားပြီသူအရိယာဖြစ်နေပါပြီဆိုပြီးတော့သူတစ်ပါးပေါ်မှာမနာလိုတဲ့အိတ်တာစိတ်တွေသူ့မှာဖြစ်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအရိယာဆိုတဲ့ တောတပန်ဆိုတဲ့ဘွယ်လူနဲ့ရောထိုက်တန်သလားမထိုက်တန်ဘူးလားဒါကြောင့်ထကထာဆရာကမနာလိုမှုဆိုတဲ့အိတ်တာပယ်ရမယ်သူတစ်ပါးပေါ်မှာ ကိုလို ကောင်းစားချမ်းသာနေတာကိုကြီးပွားတယ်လို့သူကြီးပွားမှာစိုးရိမ်တာကိုချမ်းသာတယ်လို့သူချမ်းသာမှာစိုးရိမ်တာ ကိုယ့်ရဲ့အပေါင်းအသင်းတွေကောင်းတယ်လို့သူဟာလေကိုယ်ပေါင်းသင်းတွေနဲ့သူခင်မြင်သွားမှာစိုးရိမ်တာဝန်တိုမှုဆိုရင်မစ္စရိယာအဲ့ဒီသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်မှာဒီလိုမစ္စရိယာတွေရှိတယ်လားမရှိတယ်မို့လားဒီအကုသိုလ်စိတ်တွေရှိနေလို့ရှိရင်ဒီပုဂ္ဂိုလ်အရိယာသောတာပန်ဆိုတဲ့အရိယာပွယ်ရူးနဲ့ရောထိုက်တာမှမလား ဒါကြောင့်မို့ဒိဋ္ဌိဝေစီကိစ္စသီလပရပရမတအိတ္တမေစရိယဆိုတဲ့ဒီတန်ရောစင်နေပယ်နိုင်ရမှာဒါချင်းချုပ်လေးသိထားဖို့ပါနောက်ပြီးတော့အပယ်ကြစီနိုင်လောက်တဲ့ကာမရာဂပရိကဆိုတာဒီလေသောတပန်ဖြစ်တဲ့ပုဂ္ဂိုလ်မှာပယ်နိုင်တယ်ပယ်ကြစီနိုင်လောက်တဲ့ကာမဂုဏ်အာယုန်လေးသူဘယ်တော့မှမပြုတော့အပယ်ကြစီနိုင်လောက်တဲ့ဒေါသလေးသူ့မှာမရှိတော့ အဲဒီလိုကိုအပေကျစေနိုင်တော့တဲ့ကမ္မရာဂပฏิကတွေကိုလည်းပဲဒီသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်ဟာပဲဒီတော့မိမိတရားတွေအားထုတ်လို့မိမိကိုယ်တိုင်ဘုန်းကြီးတနေ့ကတရင်ဘက်ကဟောခဲ့တာသောတာပန်ဖြစ်ခြင်းရဲ့အကြောင်း၄ပါးကိုဟောခဲ့တယ်အဲဒီ၄ပါးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာဘာဖြစ်နိုင်လဲသောတာပန်ဖြစ်နိုင်တယ်သောတာပန်အရိယာပုဂ္ဂိုလ်ကြီးဖြစ်နိုင်တယ်ပြောခဲ့ပြီ အဲတော့သောတာပန်ဖြစ်နိုင်ပါလေဆိုတော့ဒီနောက်ဆုံးပိတ်မှာဓမ္မနုဓမ္မပฏิပတ်လောကုတ္တရာတရားကိုပါအားလျော်တဲ့တတိပဌာန်အကျင့်မြတ်တရားတွေမိခင်အကျင့်မြတ်တရားတွေကိုကျင့်ပွားရမယ်အဲ့လိုကျင့်ပွားအားထုတ်မှသာအဲ့ဒီပုဂ္ဂိုလ်ဟာသောတာပန်အရိယာပုဂ္ဂိုလ်ကြီးဖြစ်မယ်။ဒါတော့သောတာပန်အရိယာပုဂ္ဂိုလ်ကြီးဖြစ်ဖို့အတွက်အခုဘုန်းကြီးတို့ယောဂီများရှင်မင်းဝဓမ္မမိသားစုများလည်းအားထုတ်နေကြတယ် အခြားအခြားတရားနိလန်းနေနဲ့လည်းပဲမိမိတို့အားထုတ်နေကြတယ်အဲတော့အားထုတ်နေကြတဲ့အခါမှာအားထုတ်နေတယ်ဆိုတာအင်တန်ကိုဝမ်းသာစရာပါဘုရားဘာသာဝင်တွေအနေနဲ့ဘုရားရှင်ရဲ့သာသနာတော်ကြီးနဲ့တွေ့နေတဲ့အခိုက်ကလေးမှာအခုလိုဘုံကလွတ်မြောက်ရေးဖြစ်တဲ့အပယ်လွတ်ကြောင်းဖြစ်တဲ့ဒီတိပ္ပံအကျင့်တရားတွေအားထုတ်နေကြတယ်ဆိုတာအင်တန်ကိုဝမ်းသာစရာပါ ဒါပေမဲ့အားထုတ်ပြီးတော့ကိုကိုကိုကိုမဖြစ်သေးတာတွေကိုအဖြစ်ထင်းနေပြီးတော့ရက်တန်နေမှာကိုဆိုရင်လည်းယောဂီပုဂ္ဂိုလ်များဟာတခါတရံမှလစ်သွားတာတခါတရံမှပီတိကြောင့်လစ်တာရှိတယ်ဌိနမိတ္တကြောင့်လစ်တာရှိတယ်ဥဒိစ္စကြောင့်လစ်တာရှိတယ်အဲ့ဒီလိုလစ်သွားတာလေးကိုကိုက ချုပ်သွားပြီးငြိမ့်သွားပြီးလို့ထင်ပြီးတော့မဲ့လို့ထင်မိရင်တော့မှားလိမ့်မယ် လက်တိုင်းပြတ်တိုင်းဒါဘုန်းကြီးတို့ယောဂီများချုပ်ငိမ့်သွားတာမဟုတ်သေးဘူးတခါတရံမှာဌိနမိတ်တာဖြစ်နေပြီဆိုတဲ့ပုဂ္ဂိုလ်ဟာအာယုံမှတ်စိတ်ရှိသေးလားတခါတရံမှာဥဒိစ္စပြန့်နေတာအဲ့ဒီချိန်လေးမှာရောမှတ်စရာအာယုံရောမှတ်စိတ်လေးရောရှိသေးလားမရှိတော့တခါတရံမှာပိဋိနှစ်သိမ့်ဝမ်းမြောက်မှုပိဋိတွေဖြစ်နေတဲ့ပုဂ္ဂိုလ်ခန္ဓာကိုယ်ကြီးကတသိမ့်သိမ့်တွင်းကျိနေတခါလေတညဉ့်ညဉ့်ဖြစ်ပြီးပိဋိတွေ အဲ့ဒီအချိန်မှလည်းတခါတရံမှာမှတ်စရာအာယုံမှတ်စိတ်ကလေးတွေတခါတလေငြိမ့်သွားတာမရှိဘူးလားဒါတွေကိုမဲ့လို့သွားယူလို့မရဘူးတကယ်လို့မဲ့လို့ကိုယ်စိတ်ထဲမှာယုံကြည်နေပြီဆိုရင်အဲ့ဒီမဲ့ကိုပြန်ပြီးတော့မှတ်ကြောက်တင်ကြည့်ဖို့မလိုအပ်ဘူးလားအေးဒီကနေ့အဲ့ဒီမှတ်ကြောက်တင်ကြည့်ဖို့ပဲကိုကိုကိုမဲ့လို့တင်မှတ်ကြောက်တင်ကြည့်တဲ့အခါမှာစောစောကပယ်တဲ့ပယ်လိုက်တဲ့တန်ရောစဉ်နေ ပယ်နိုင်မပယ်နိုင်ကိုကိုယ့်ဟာကိုယ်ပြန်ပြီးတော့ဆင်ခြင်ကြည့်ပါပြန်ပြီးတော့သုံးသပ်ကြည့်ပါတယောက်ယောက်နဲ့တွေ့လာတဲ့အခါကာလမှာအတူလေပုဂ္ဂိုလ်ညီကိုမောင်နှမအဝေးရလူနဲ့သွားပြီးတော့မရှင်းနဲ့အကုန်လုံးအတူနေညီကိုမောင်နှမတွေရှင်းမိသားစုတွေရှင်းသူ့မိသားစုကိုမိသားစုအဲ့လိုဖြစ်လာတဲ့အခါကာလကြတော့ဟောကိုမိသားစုတဲ့သူတို့မိသားစုက တောက်တောက်ပြောင်ပြောင်ဝက်စား ုနေရာသွားလိုက်ဒီနေရာသွားလိုက်ဒေါနေကြပဲမြို့ကိုဘုရားဘူးထွက်သွားပြန်ပြီဒေါနေကြပဲကိုစားတော့ပွဲကိုပဲကိုသွားစားနေကြပြန်အဲ့ဒီလိုစားတော့သုံးသုံးဆွဲနေတာကိုကြည့်ပြီးတော့ကို့မှာမနာလိုလေးစိတ်ရှိသလားမရှိဘူးလားကိုယ့်ကိုပြန်ထုံတတ်ကြည့်သူဒီလိုသုံးနိုင်ဆွဲနိုင်ဖြစ်နေတာကိုမုရိတာပွားနိုင်မပွားနိုင်ကိုယ့်ကိုပြန်ထုံတတ်ကြည့်အဲ့ဒီလိုမပွားနိုင်ပဲနဲ့ကိုကမနာလိုမှုတွေဖြစ်နေရင် ကိုစောစောကပြောခဲ့တယ်လစ်သွားတာပြတ်သွားတာမဲ့ဟုတ်သလားမဟုတ်ဘူးလားမဟုတ်သေးဘူးကိုကအခုပြည့်စုံနေတယ်တုံနိုင်တယ်စွဲနိုင်တယ်ဟိုကိုယ့်ရဲ့ပေါင်းတင်နေတာဆိုရင်လည်းပဲတက်တန်းစားပုဂ္ဂိုလ်လေးနဲ့ပေါင်းတင်ဆက်တန်းနေတယ်အေးဒီလိုကိုယ့်ရဲ့ညီကောင်မောင်နှမကိုယ့်ရဲ့ဆွေမျိုးသားချင်းအတန်ရဝိုင်းကိုယ့်ရဲ့မိအတန်ဝိုင်းတယ် ကိုဒီလိုဆက်ဆံနိုင်တယ်လို့ကိုသုံးဆွဲနိုင်တယ်လို့ကိုချမ်းသာကောင်းစားတယ်လို့တခြားပုဂ္ဂိုလ်တွေလည်းကိုလိုပဲကောင်းစားစေခြင်းသလားကိုဆက်ဆံနေတဲ့ပုဂ္ဂိုလ်တွေနဲ့သူ့ကိုဆက်ဆံစေခြင်းသလားဝန်တော်မှုတွေနဲ့မစ္စရိယတွေနဲ့ကိုမှရှိသလားမရှိဘူးလားကိုကကိုပြန်သုံးသပ်ကြည့်တကယ်လို့ကိုမှအဲ့ဒီလိုဝန်တော်မှုတွေကိုနဲ့ယဉ်နေနေတဲ့ပုဂ္ဂိုလ်ကိုသူနဲ့ယဉ်နေတော်မှာဆိုရင်ကိုနဲ့ဆက်ဆံနေတဲ့ ထက်တန်းစားပုဂ္ဂိုလ်ကိုသူနဲ့ဆက်ဆံမှာဆိုရင်အဲ့လိုစိတ်မျိုးရှိနေအဲ့ဒီပုဂ္ဂိုလ်မှာမစ္စရိယရှိနေတယ်အဲ့တော့အဲ့လိုအိတ်တန်နဲ့မစ္စရိယတရားတွေကိုယ်မှာရှိနေပြီမပယ်နိုင်သေးဘူးဆိုရင်ကိုလစ်သွားတယ်ပြတ်သွားတယ်ဆိုတာမဲ့ဟုတ်သလားမဟုတ်သေးဘူးလားဓမ္မကြောက်ပဲဒါနဲ့မှကြောက်တင်ကြည့်ကြဒါကိုယ့်ဟာကိုယ်ပဲပြန်ပြီးသုံးသပ်တယ်ကိုယ့်ဘက်ကမပြည့်စုံသေးရင် ရှေ့ဆက်ပြီးတော့ပြည့်စုံအောင်ပါလုပ်ရမှာဒီအထုတ်သွားနိုင်အောင်မို့ဘုန်းကြီးကအခုဒါလေးကိုဒီသောတာပန်ဖြစ်ခြင်းရဲ့အကြောင်းအင်္ဂါ၄ပါးကိုဒီနေ့ကသတင်းပတ်ကဟောခဲ့ပြီဒီကနေ့သောတာပန်ရဲ့ဂုဏ်အင်္ဂါ၄ပါးအဲ့ဒီလိုယောဂယောဂီပုဂ္ဂိုလ်ဟာမှတ်ကြောက်တင်ကြည့်လိုက်တယ်တင်ကြည့်လိုက်တဲ့အခါမှာပယ်သင့်ပယ်တိုင်းတဲ့တန်ရောစင်တွေကိုကိုပယ်နိုင်ပြီဆိုရင်ကိုလက်သွားတာပြတ်သွားတာတွေချုပ်သွားတာတွေမှန်ပြီဒါရိယာမဲ့ပဲ ဒီတော့အရိယာမဲ့ဖြစ်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာခိနနေတယ်ရောငရဲရှားရောက်မှုရှိသေးရဲ့နော်ခိနတိရစ္ဆာနာယောနိတိရစ္ဆာန်ပုံကိုရောက်နိုင်ပါဦးမလားခိနပတ္တိဝိတယောအဲ့ဒီပုဂ္ဂိုလ်ပိတ္တာပုံနေရော ဖြစ်ပါဦးမလားခိနပါယဒုက္ခတိဝိနိပါတောအဲ့လိုမကောင်းဆိုးရတဲ့အပေပုံကိုကြားရောက်နိုင်ပါဦးမလား ဒါကြောင့်သောတပန်တော်သောတပန်ဖြစ်တဲ့ပုဂ္ဂိုလ်ဟာတဲ့အဝိနိပါဒဓမ္မောတဲ့ပျက်စီး၍အပယ်လေးပါးသို့ကြာရောက်ရမှုလုံးဝမရှိတော့ဘူးတဲ့နိယတဂတိကောတဲ့အရိယာမြတ်ဖြင့်မြဲသောဂတိရှိသွားတယ်အဲ့ဒီပုဂ္ဂိုလ်ရဲ့ဂတိဟာမြဲသလားမမြဲဘူးလားမြဲသွားတယ်တံဘောရိတပ္ပရာယနောတိကိုယ်တိုင်သိရသော အထက်မဲ့ညာလျင် အဆုံးသတ်နားရာ ရှိပေတော့တယ်ဆက်နေပြီးတော့အားထုတ်သွားရင်အဲ့ဒီပုဂ္ဂိုလ်ဟာအထက်မဲ့ညာနေရနိုင်သလားမရနိုင်ဘူးလားအဲ့ဒီလိုအထက်မဲ့ညာနေရရှိပြီးတော့သွားရင်အဲ့လိုမဲ့ညာနေကိုဘုရားရှိသွားတာအဲ့လိုရရှိသွားဖို့ဒီအပင်ဆင်းရဲတွေကလွတ်မြောက်ဖို့ဆိုတာဘုန်းကြီးတို့ယောဂီများတကယ်စစ်စစ်မှန်မှန်ဒီအရိယာမဲ့ညာကိုကိုယ်တိုင်ရဖို့လိုသလားမလိုဘူးလား အဲ့လိုအရိယာမဉဏ်ကိုရနိုင်ဖို့အတွက်ဒီနေ့ကတပ်ပုရိသတံတေဝဟိသောတာပတ္တိယင်ကံအဲ့ဒီမှာသူတော်ကောင်းကိုအမိကိုရဖို့မလိုဘူးလားဆရာကောင်းတမန်ကောင်းကိုအမိကိုရဖို့မလိုဘူးလားဆရာကောင်းတမန်ကောင်းကိုအမိကိုရမှနိလန်မှန်ကန်စွာနိကောင်းကိုရမယ် အဲ့လိုဆရာသမားကောင်းကိုအမိကိုမရလို့ရှိရင်နိမန်လမ်းမှန်နေနာကြခွင့်ကျင့်ပွားခွင့်ရပါမလားအဲ့လိုဆရာသမားကောင်းကိုအမိကိုရတဲ့အတွက်ဆရာသမားရဲ့ဆူဆုံးမမှုစကားတွေဆရာသမားဟောကြားတဲ့တရားတွေအနိကအနေအားဖြင့်နာကြားကျင့်ပွားခွင့်မရနိုင်ပေဘူးလားအဲ့ဒီလိုဆိုရင်ဆရာသမားကောင်းကိုအမိခိုရပြီသူတော်ကောင်းကိုအမိခိုရပြီဆိုရင် အဲ့ဒီပုဂ္ဂိုလ်ဟာမဲ့ဖို့ကိုရနိုင်သလားမရနိုင်ဘူးလားဆရာကောင်းတမကောင်းကို အမိကိုမရခဲ့ရင် သူပြောတယ်မချမ်းသာဖို့ချမ်းသာရနိုင်ပါမလားကဲဆိုကြည့်လိုက်ဆရာကောင်းကို မမိကိုမဖို့မရနိုင်ဆရာကောင်းကိုမမိခိုး မဖို့မရနိုင်ဆိုကြည့်ေတကယ်တမ်းမချမ်းသာပူချမ်းသာအပယ်လွတ်လိုက်တဲ့လွတ်နိုင်လောက်တဲ့မချမ်းသာပူချမ်းသာရခြင်းနဲ့ဆိုရင်ဘယ်လိုပုဂ္ဂိုလ်မိကိုရမှာလဲ ဖြစ်နိလမှန်ကန်စွာညွှန်ပြပေးနိုင်တဲ့ဆရာသမားကောင်းကိုမိခိုကောင်းပြီဆရာသမားကောင်းကို အမိခိုတော့ရပါပြီဒါပေမဲ့ဆရာသမားညွှန်ပြတဲ့အတိုင်းမိမိကရိုးရိုးသေးသေးပြည့်ပြည့်စုံစုံလိုက်နာကျင့်သုံးအားထုတ်မှုမရှိရင်ရောရပါမလားမိမိကဝရိယလိုပြီးတော့အပြင်းနေတာပိုနေမယ်ဆိုရင်ရနိုင်ပါမလားဆိုလိုက်ဝရိယလိုဝရိယ အပြင်းပိုမဖို့မရနိုင်ဝရိယလိုအပြင်းပိုမဖို့မရနိုင် အေးဆရာသမားကောင်းသူတော်ကောင်း အမိခိုရပါရဲ့ဒီလိုဆရာသမားကောင်းရဲ့အဆုံးအမတန်ရိုးရိုးတည်တည်လိုက်နာပြီးကျင့်သုံးအားထုတ်မှုမရှိဘဲအပြင်းပိုးနေရင်လေဒီပုဂ္ဂိုလ်မဖို့ရပါမလားဆရာသမားကောင်းကိုတော့အမိခိုရနေတယ်ဒါပေမဲ့ငါးပြန်အာယုံကာမဂုဏ်တရားတွေမစွန့်လို့ရင်ရောရပါမလားအင်းကတာမယာပစ္စည်းဥစ္စာဒါတွေကိုမစွန့်နိုင် အဲဒီလိုမစွန့်လွတ်နိုင်တာနဲ့တရားအထုတ်ခွင့်မရအောင်အဲဒီလိုတော့တရားအထုတ်ခွင့်မရတဲ့အတွက်မဖို့ရပါဦးမလားကဲဆိုလိုက်ကာမဂုဏ်ကိုမစွန့်လို့မဖို့မရနိုင်ဆိုလိုက်တာ ပြီကာမဂုဏ်တွေကိုမစွန့်လွတ်နိုင်ဘူးဆိုရင်ဘယ်လိုပဲဆရာသမားကောင်းအမိကိုရပြီမယ်ဒီပုဂ္ဂိုလ်မဖို့မရနိုင်နောက်တစ်ခါဆရာသမားကောင်းကိုအမိကိုရတယ်ဒါပေမဲ့ကိုယ်ဟာသိအသက်ကငင်းနေဉာဏ်ရည်မပြည့်ဝသေးဘူးအဲ့ဒီဉာဏ်ရည်မပြည့်ဝသေးတဲ့အသက်ငင်းနေတဲ့ပုဂ္ဂိုလ်လေးတွေလည်းပဲဒီမချမ်းသာပူချမ်းသာရနိုင်ပါမလား ဩမြတ်စွာဘုရားလက်ထက်ကအရှင်ဘုရား၄နှစ်သားလေးတွေ၄နှစ်သမီးလေးတွေ၅နှစ်သား၅နှစ်သမီး9နှစ်သား9နှစ်သမီးလေးတွေသောတာပန်နေဖြစ်သွားပြီဆိုတာဒီပြုလို့နာကြားရပါတယ်။စာအုပ်တွေထဲမှာလည်းဖတ်ရပါတယ်လို့ပြောစရာဖြစ်ပါ။ဒါပေမဲ့အဲ့ဒီချိန်လုံးကဘုရားရှင်ကိုရောမြတ်ကြီးကိုအမိခိုရတယ်။ဘယ်သူ့ကိုအမိခိုရခဲ့လဲ။ အေးဘုရားရှင်ကိုရောမြတ်ကြီးကိုအမိခိုရပြီးတော့ဘုရားရှင်ကိုရောမြတ်ကြီးဟောကြားတဲ့တရားကိုနာကြားနှလုံးသွင်းပြီးတော့တရားရတာဒါကြောင့်ဒီခေတ်ကြီးခါကာလဒီလိုခေတ်ကြီးထဲမှာဆိုတာကဘလို့မှမလွယ်ဘူးဒါကြောင့်အသက်ငယ်ညမ်းရမမိသေးတဲ့ပုဂ္ဂိုလ်တွေလည်းမပုံမရနိုင်ဘူးကျမ်းမာရေးချွတ်တဲ့ပြီးယောဂအဖိအစိအနှိမ့်ဆက်ခံရတဲ့ပုဂ္ဂိုလ်တွေရောရနိုင်ပါမလား အသက်ကြီးပြီးတော့မေ့တိမေ့ရောနဲ့ကိုဟာကိုထိုင်ပြီးလဲမေ့သွားရင်လဲမေ့စားရင်လဲမေ့ကိုဟာကိုစားပြီးလားမစားသေးလားမသိကိုပြည့်စည်းကိုတခါလဲမျက်မှန်တက်ထားပြီးမျက်မှန်ပြောက်လို့ပြောက်အဲခါလဲကိုအဝတ်စားဝတ်ထားပြီးမှအဝတ်စားရှာလို့ရှာအဲ့လိုမေတ္တိမေ့ရောဖြစ်နေတဲ့အချိန်တဲ့ရကြီးရင်ပြီဆိုကမှရောတရားရနိုင်ပါဦးမလားဆိုလိုက်အသက်ငယ်နှင့် ယောဂဖိလျက်အသက်ကြီးဟိုအရွယ်ကြီးဟိုညာလူဘောမဖို့မရနိုင်အသက်ငယ်နှင့်ယောဂဖိလျက်အရွယ်ကြီးဟိုညာလူဘော မဖို့မရနိုင်ဆိုလိုက်ယောဂဖိလျေအရွယ်ကြီးဟောညာလူကိုမဖို့မရနိုင်အသက်ငယ်နှင့်ယောဂဖိလျေအရွယ်ကြီးဟောညာလူကို ဒီအသက်သိမ့်ငယ်နေရင်လည်းပဲဆရာတော်တမန်ကောင်မိကိုရပြီမဲ့ဘယ်လိုမှမလွယ်ဘူးဉာဏ်ရည်မမိလို့ဉာဏ်ရည်မိပြန်တော့လေယောဂဝေဒနာတွေဖြစ်စီနှိမ့်ဆက်ခံနေရတဲ့အတွက်ကြောင့်ကြိုးစားအမထုတ်နိုင်လို့အသက်အရွယ်ကြီးရင်ပြီးတော့ဆရာသမားကောင်အမိကိုရပြီမဲ့လို့လည်းပဲမိတိမေ့ရောအရွယ်ရောက်မှဆိုရင်တော့လည်းပဲမဲ့ဖို့ရနိုင်ပါဦးမလားကဲနောက်တစ်ချက်ကံကြီးငါကိုပြမလို့ မဖို့မရနိုင်ကံကြီးငါကိုပြမလိုမဖို့မရနိုင် ကံကြီး၅ပါးပြင်းမာတဲ့ပုဂ္ဂိုလ်ပေါ့ပြစ္ဆာနန္တရိယကံတနည်းအားဖြင့်ကံကြီး၅ပါးပေါ့အဲဒီကံကြီး၅ပါးကပါလဲဆိုတော့မာတုခာတကကံပိတုခာရကကံအရဟန္တခာရကကံလောဟိတုပါရကကံတန်ခဘေရကကံလို့ကံကြီးဘယ်နှပါလဲမာတုကာရကကံဆိုတာအမိရင်းကိုတတ်တဲ့ပုဂ္ဂိုလ် သူကိုတတ်တာဟေးအမိရင်းကိုတတ်တဲ့ပုဂ္ဂိုလ်ဓမ္မတုကာရကကံပိတုကာရကကံဆိုတာကအဖအရင်းကိုတတ်တဲ့ပုဂ္ဂိုလ်အရဟံတကာရကကံဆိုတာယဟန္တာကိုတတ်တဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်တွေဘယ်တော့မှတရားအာမထုတ်နဲ့တရားအာထုတ်လည်းဘယ်တော့မှမပုံမရနိုင်တော့မချမ်းသာပူချမ်းသာတွေဘယ်နည်းနဲ့မှမရနိုင်တော့လောဟိတုပ္ပါရကကံရသော်ဘုရားကို တွေးသိမ့်တည်အောင်ပြုတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်တွေဘလို့မှတရားမရနိုင်ဘူးတဲ့နံပါတ်5တန်ခဘေရကကံဘာကံလဲအေးဒီကံ5ပါးထဲမှာမိမိတို့အခုမိမိတို့ဒီအခြေအနေမျိုးကိုပြန်ပြီးတော့ကြည့်မိမိဘဝမှာအမိကိုလည်းဘယ်နည်းနဲ့မှတတ်ဖြစ်မှာမဟုတ်ဘူးအဖကိုလည်းဘယ်နည်းနဲ့မှတတ်မှာမဟုတ်ဘူးတတ်မိမှာမဟုတ်ဘူး ယဟန္တာဆိုတာလည်းပဲဘုန်းကြီးတို့ခုခေတ်မှာပဲပုဂ္ဂိုလ်ယဟန္တာပါဆိုတာမသိဘူးနောက်ပြီးတော့မြတ်စွာဘုရားသွေးသိတည်အောင်ပြုဖို့ဆိုတာလည်းပဲဘုရားရှင်ကိုရောင်မြတ်ကြီးတက်တော်ထင်ရှားမရှိတော့အဲ့ဒီရှေ့က၄ပါးမလွယ်ဘူးပြမမိဘူးနောက်ဆုံးတစ်ပါးပင်ပါတယ်လေတန်ခါပေရကကံတန်ခါတော်များညင်ညွတ်နေတာကိုမညင်ညွတ်အောင်ခွဲတဲ့ပုဂ္ဂိုလ် တန်ဃာတော်များညီညွတ်နေတာကိုမညီညွတ်အောင်ကြောင်းတိုက်တဲ့တိုင်းမှာတန်ဃာတော်တွေညီညီညွတ်ညွတ်နဲ့တခါလေပုပုပြုကြတယ်အတူပြုကြတယ်ဖျားဝတ်တယ်အတူဝတ်တယ်ကြတယ်ကံကြီးကံငယ်အတူဆောင်ကြအဲဒီလိုညီညွတ်နေတဲ့တန်ဃာတော်များကိုမညီညွတ်အောင်ကွဲပြားသွားအောင်ခွဲပြီးဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဘာကံထိုက်ပြီအဲ့ဒီတန်ခါဘေရကကံကြီးထိုက်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဘာပဲလုပ်လို့နတ်ရွာနိဗ္ဗာန်နဲ့လွဲပြီ ဒီပုဂ္ဂိုလ်ဘယ်တော့မှမရတော့မချမ်းသာပူချမ်းသာဘယ်တော့မှမရနိုင်တော့နိဗ္ဗာန်ချမ်းသာဘလောက်ပဲတရားတွေအာထုအာထုဘလောက်ပဲမထားပဲနဲ့တရေလုံးတနေကုန်ပဲထိုင်နေနေဘလို့မှဒီပုဂ္ဂိုလ်တရားမရနိုင်တော့ဘူးဒါကြောင့်ဒီကံကြီး၅ပါးကိုပြမမိပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ပြမမိတဲ့ပုဂ္ဂိုလ်တရားရနိုင်သလားမရနိုင်ဘူးအေးအဲ့ဒီဟာတွေရှောင်ပြီးတော့မှဘုန်းကြီးတို့ယောဂီများ ဆရာကောင်းတမန်ကောင်းကို အမိခိုရအဲ့ဒီဆရာတမန်ကောင်းရဲ့အဆုံးအမအတိုင်းနာယူနာယူပြီးတော့အဲ့ဒီဆရာတမန်ဆုံးမတဲ့အတိုင်းနှလုံးသွင်းကျင့်ပွားအားထုတ်မယ်ဆိုရင်ကြိုးကြိုးစားစားဝရိယဆိုင်ပြီးတော့ကြိုးစားအားထုတ်မယ်ဆိုရင်ဒီပုဂ္ဂိုလ်ပါရမီနဲ့ပြည့်စုံမယ်ဆိုရင်အခုမျက်မှောက်ဘဝမှာပဲအပယ်လေးပါးလွတ်နိုင်လောက်တဲ့သောတာပန်အရိယာဖြစ်နိုင်သလားမဖြစ်နိုင်ဘူးလား အခုဝိမု ക്തി ယူကခကြီးထဲမှာဖြစ်နိုင်တယ်ကြိုးစားအားထုတ်ဖြစ်နိုင်တယ်အဲဒီလိုမိုးရင်တို့ယောဂီများသောတာပန်ဖြစ်ပြီဆိုရင်အဲဒီသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်များဘုရားတရားတန်ခါယရဏသုံးပါးရဲ့အပေါ်မှာယုံကြည်မှုဆိုတဲ့တရားတရားတွေခိုင်မြဲသလားမခိုင်မြဲဘူးလားအဲ့ဒီခိုင်မြဲပုံကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာဓမ္မဒါသဆိုတဲ့တုတ်တမဟောထားတာ ပုဒ္ဓေအဝဇ္ဇပတာဒေနာသမ္ပန္နာကတောဓမ္မေအဝဇ္ဇပတာဒေနာသမ္ပန္နာကတောတံငေအဝဇ္ဇပတာဒေနာသမ္ပန္နာကတောအရိယကံတေဟိတိလေဟိသမ္ပန္နာကတောတိဗုဒ္ဓေမြတ်စွာဘုရားရှင်အပေါ်၌အဝဇ္ဇပတာရိနာဉာဏ်ဖြင့်သက်ဝင်မြင်သိ၍ယုံကြည်သောတရားနှင့်သမ္မာနာကတောပြည့်စုံ၏ ဘုရားရှင်ရဲ့ဂုဏ်တွေကိုဉာဏ်နဲ့ကိုသက်ဝင်ပြီးတော့တခါလေယုံကြည်မှုဉာဏ်နဲ့သက်ဝင်မြင်သိပြီးတော့ယုံကြည်မှုတရားတရားတွေပို့ပြီးတော့ခံမြဲသွားတာမိမိတို့ကိုယ်ဝယ်စည်းကမ်းနေတဲ့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာဒီလိုဂုဏ်တော်တွေနဲ့ကိုပါသောဂုဏ်တော်တွေနဲ့ပြည့်စုံတော်မူတယ်မိမိကိုယ်ဝယ်စည်းကမ်းနေတဲ့ဘုရားရှင်ကိုရောမြတ်ကြီးဟာအရဟတမေဉာဏ်တော်နဲ့လည်းပြည့်စုံတော်မူတယ် သိစေရမှန်သမျှတွေကိုအကုန်အစင်သိမြင်နိုင်တဲ့တပ်ပညုတဉာဏ်တော်ကြီးနဲ့လည်းပြည့်စုံတော်မူတဲ့ဣတိပိသောဘဂဝါအရဟံသမ္မတံဗုဒ္ဓောဝိသကရဏတံပန္နောသူကတောလောကဝိတုအနုတ္တရောပုရိသဓမ္မတာရတိတထာဒေဝမနုဿနာဗုဒ္ဓောဘဂဝါတိသောဘဂဝါကျွန်ုပ်တို့များဤအာထာကိုးကွယ်ရာစေဖြစ်တော်မူသောထိုမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြည်သည် ဣတိပိဣမိနာသကာရဏေနပူဇော်ထုကိုခံတော်မူတိုက်သောအကြောင်းကြောင့်လည်းပဲဘဂဝါဘဂဝါဆိုတဲ့ဂုဏ်တော်နဲ့လည်းပြည့်စုံတော်မူပါ၏အရဟံအရဟဆိုတဲ့ဂုဏ်တော်နဲ့လည်းပြည့်စုံတော်မူပါ၏မိမိတို့ကိုယ်ွယ်စိတ်ကပ်နေတဲ့မြတ်စွာဘုရားရှင်ဟာပူဇော်အထုကိုခံတော်မူထိုက်တဲ့အရဟံဆိုတဲ့ဂုဏ်နဲ့ပြည့်စုံတော်မူတယ် ဣတိပိသောဘဂဝါကျွန်ုပ်တို့များ၏အာထာကိုဝေယစေဖြစ်တော်မူသောထိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးသည်ဣတိပိဣမိနာသာကာရဏိနတရားလုံးစုံကိုကိုပိုင်မှန်စွာသိတော်မူသောအကြောင်းကြောင့်လည်းပဲသမ္မာသမ္ဗုဒ္ဓောသမ္မာသမ္ဗုဒ္ဓဆိုတဲ့ဂုဏ်တော်နဲ့လည်းပြည့်စုံတော်မူပါ၏မိမိတို့ကိုယ်ွယ်စိတ်ကပ်နေတဲ့ဘုရားရှင်ကိုရောမြတ်ကြီးဟာတရားအလုံးစုံကို ဘယ်ဆရာထံမှနီးမယူပဲနဲ့ကိုယ်တိုင်မှန်စွာသိတော်မူတဲ့ခုံနဲ့ပြည့်စုံတော်မူတယ်ဒီလိုမြတ်စွာဘုရားရှင်ရဲ့ဂုဏ်လေးကိုဉာဏ်နဲ့ကိုတခါနဲ့တရားရှုမှရင်းနဲ့သိတာဣတိပိဣမိနာသာကာရနေနအတိတရားအကျင့်တရားတို့နှင့်ပြည့်စုံတော်မူသောအကြောင်းကြောင့်လည်းပင်ဝိဇာသရဏတံပံသောဝိဇာသရဏတံပံနာဆိုတဲ့ဂုဏ်တော်နှင့်လည်းပြည့်စုံတော်မူပါ၏ မိမိတို့ကိုယ်ွယ်စိတ်ကပ်နေတဲ့ဘုရားရှင်ကိုရောမြတ်ကြီးဟာဒီတိုင်းတကောစဉ်ပန်ဆင်းရှင်မဟုတ်ဘူးအတိတရားတွေအကျင့်တရားတွေကျင့်ကြံပွားများအားထုတ်ပြီးတော့ဒီလိုတပ်ပိညုတတရားအလုံးစုံကိုအကုန်အစင်သိမြင်တော်မူတာဒီလိုဂုံတယ်လေဝိဇ္ဇာသရဏတံပန္နဆိုတဲ့ဂုံတယ်လေပြည့်စုံတော်မူတယ်ဣတိပိဣမိနာသကာရဏိနာဤသို့ကောင်းတဲ့ဇကားကို ကောင်းသောစကားကိုသာဆိုတော်မူရသောအကြောင်းကြောင့်လည်းပဲသူကဲ့တော်သူကဲ့တာဆိုတဲ့ဂုဏ်တော်နဲ့လည်းပြည့်စုံတော်မူပါ၏ဘုရားရှင်ကိုယ်တော်မြတ်ကြီးဟာကောင်းတဲ့စကားကိုသာပြောဆိုတယ်ဒီလိုဂုဏ်တော်နဲ့လည်းပြည့်စုံတော်မူတယ်နောက်ဣတိပိဣမိနာသာကာရဏေနဣတုလောကယေအကြောင်းအရာကိုသိတော်မူသောအကြောင်းကြောင့်လည်းပဲလောကဝိတုလောကဝိတုဆိုတဲ့ဂုဏ်တော်နဲ့လည်းပြည့်စုံတော်မူပါ၏ ဘုန်းကြီးတို့ကိုယ်ွယ်စိတ်ကနေတဲ့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာလောကကြီးအကြောင်းတွေကိုအကုန်လုံးသိတယ်။နောက်တော့ပုရိသဓမ္မသားတဲ့အထိဆုံးမတိုက်တဲ့ပုဂ္ဂိုလ်ကိုဆုံးမတတ်တဲ့အတုမဲ့ပုဂ္ဂိုလ်အစ်ဖြစ်တယ်တဲ့။ဒါကြောင့်အနုတ္တပုရိသခုံဓမ္မသားရတိဆိုတဲ့ခုံနဲ့ပြည့်စုံနေတယ်။နောက်တကဘုန်းကြီးတို့ကိုယ်ွယ်စိတ်ကနေတဲ့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာလူနာမြမ အလုံးတတ္တဝါပေါင်းတို့ရဲ့ဆရာတက်စုဖြစ်တော်မူတဲ့ဂုဏ်တော်နဲ့လည်းပြည့်စုံတော်မူတဲ့တတ္တတေဝမနုဿနာဆိုတဲ့ဂုဏ်နောက်ဒါရင်လားဆိုတော့ဣတိပိဣမိနာသကာရဏိနာဒုက္ခသစ္စာသမှုရိယသစ္စာနိရောဓသစ္စာမေဃသစ္စာဆိုတဲ့သစ္စာလေးပါးတရားတို့ကိုဆရာမကိုသင်ယံဘုံညာဖြင့်မိမိအလိုလိုကိုယ်တော်တိုင်းသိမြင်တော်မူတောင်းကြောင်းကြောင်းလည်းပင်ဗုဒ္ဓဗုဒ္ဓဆိုတဲ့ဂုဏ်တော်နဲ့လည်းပြည့်စုံတော်မူပါ၏ ဒုက္ခသမုဒိယនិရောဓမေတ္တာဆိုတဲ့ဒီအမှန်တရား၄ပါးကိုဘယ်ဆရာထံမှမနိခံနေရတာမဟုတ်ဘဲနဲ့ကိုတော်တိုင်ပွားပွားများအထုတ်ပြီးတော့တည်တော်မူတဲ့အကြောင်းကြောင့်လည်းပဲဒီဗုဒ္ဓဆိုတဲ့ခုံနဲ့ပြည့်စုံနေတယ်။နောက်ဘဂဝါဣတရိယစတိ6ပြဘုံတမ္မာနဲ့ပြည့်စုံတယ်ဒီဘုံတော်6ဒီနဲ့ပြည့်စုံတယ်ဂုံတွေနဲ့လည်းပြည့်စုံတယ်။မိမိတို့ကိုယ်ွယ်စိတ်ကပ်နေတဲ့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးဟာအဲ့ဒီလို ဂုံတော်ဤအနန္တနဲ့ပြည့်စုံတော်မူတဲ့မြတ်စွာဘုရားလို့အဲ့ဒီလိုဘုရားရှင်ပေါ်မှာဉာဏ်နဲ့ကိုသိမြင်ပြီးတော့ဂုံတော်တွေကိုဉာဏ်နဲ့သိမြင်ပြီးတော့ယုံကြည်မှုတရားတရားတွေပို့ပြီးတော့ပါဖြစ်လာတာလေခိုင်မြဲလာတယ်ဘုန်းကြီးဒီပုထုဇဉ်တဘာဝဟာမိမိကမိဘကဗုဒ္ဓဘာသာအဖိုးဘွားတွေကလည်းဗုဒ္ဓဘာသာအားလုံးဘိုးဘွားမိဘအားလုံးအစဉ်အဆက်မိယောဗလာဗုဒ္ဓဘာသာမို့ကိုယ်လည်းဗုဒ္ဓဘာသာ အဲ့ဒီဗုဒ္ဓဘာသာအတိမျိုးဆိုတာကသူတစ်ပါးကအပြောကောင်းအဟောကောင်းလို့လာပြီးမိမိကိုပြောဆိုစည်းရုံးဖြစ်မယ်ဆိုရင်ရောမပြတ်နိုင်ဘူးလားပစ္စည်းဥစ္စာနဲ့ဖြာရောင်သွေးဆောင်ရင်ရောမပြတ်နိုင်ဘူးလားရာဟုအာနာနဲ့ချင်းချောက်ရင်ရောမပြတ်နိုင်ဘူးလားအေးဟောဒီအရိယာပုဂ္ဂိုလ်ရဲ့တရားတရားကတော့ဖြင့်အဲ့ဒီလို ဖြစ်လို့ပြတ်နိုင်ပါဦးမလားဒါကြောင့်ဗုဒ္ဓေမြတ်စွာဘုရားရှင်ကိုရောမြတ်ကြီး၌အဝဇ္ဇပတာရိနာ ဉာဏ်ဖြင့်သက်ဝင်မြင်သိ၍ယုံကြည်သောတရားတရားနှင့်တမနာကတော်ပြည့်စုံပါပေ၏အဲတော့အဝဆပတာရဆိုတာဘုရားကိုဉာဏ်နဲ့တွေ့ပြီးတော့မပြတ်ပြဲနိုင်အောင်ခိုင်ခိုင်မြဲမြဲယုံကြည်တဲ့တရားကိုအဝဆပတာရခေါ်တယ်ဓမ္မပတ္တံတော်မံပတ္တိဓမ္မတရားကိုတွေ့မြင်တဲ့ပုဂ္ဂိုလ်ဟာမင်္ဂဘုရားကိုပတ္တိတွေ့မြင်နေတယ် တရားတွေ့တဲ့ပုဂ္ဂိုလ်ဟာဘုရားကိုတွေ့တယ်တရားမြင်တဲ့ပုဂ္ဂိုလ်ဟာဘုရားကိုဘုရားကိုမြင်တယ်တရားမမြင်သေးရင်မြတ်စွာဘုရားနဲ့မျက်နှချင်းစုံ တွေ့ပေမဲ့ဘုရားဆိုတာသိပါမလားမိဂရာကိုတောကိုမြတ်စွာဘုရားကြွတယ်ဘယ်တောကိုကြွလဲအဲ့လိုကြွတဲ့အခါမြတ်စွာဘုရား ခြေချင်းခရီးကြွတဲ့အခါမှာဥပကဆိုတဲ့တက္ကရုံးကြီးနဲ့လမ်းမှာတွေ့တာ ဘယ်သူနဲ့တွေ့လဲဥပကတကရုံးကြီးနဲ့တွေ့တဲ့အခါလမ်းကလည်းပဲနှစ်ယောက်မတိမ့်တာမဆောင်တာတဲ့လမ်းလေးမျက်နှာချင်းဆိုင်တွေ့အဲ့ဒီမှာဥပကတကရုံးကြီးကမြတ်စွာဘုရားလာတော့မြတ်စွာဘုရားရဲ့အရေးအစင်းတော်ဟာအင်မတန်ကြည်လင်တင့်နေတာကိုဥပရိတံပတ္တိအင်မတန်ပြည့်စုံတဲ့အခါကလည်းကြတော့ဥပကတကရုံးကြီးဟာတာလေးလမ်းပေးကိုဘေးလေးဖယ်ပေးရှောင်ပေးရှောင်ပေးပြီးတော့တင့်ရဲ့အရေးအစင်းတွေတည်ပြီးတင့်တယ်ပါလား တင်ပယ်ပုဂ္ဂိုလ်ကိုအမိပြုပြီးယဟန်ပြုခဲ့တာလည်းမေးတာအဲ့ဒီမှာမြတ်စွာဘုရားကငါစိနာပဲငါဗုဒ္ဓပဲလို့မြတ်စွာဘုရားပြောတာငါဘုရားပဲအားလုံးကိုခါတဲ့ပယ်တဲ့ပယ်လိုက်တဲ့မန်တွေကိုအားလုံးပယ်တတ်ပြီးတော့ဟောငါဘုရားဖြစ်နေပြီဆိုတဲ့အကြောင်းကိုပြောတာဒါပေမဲ့လို့အဲ့ဒီဥပကတကရုံကြီးကဟူပေးရအာဟုတော်ဟောအရေးစင်းကတော့ကြည်လင်တင့်နေတာပဲဟုတ်ချင်လဲဟုတ်ပေမှာပဲ ဖះနဲ့မျက်နှာချင်းဆိုင်တွေ့စကားပြောနေတာနော်ဒါပေမဲ့ तू ဖះလို့သိရလားဟိုကမြတ်စွာဘုရားကိုယ်၌ကလည်းငါဇိနာပဲလို့ပြောနေပြီဂုံခံနေတာတောင် तू ဖះဆိုတာ तू ယုံရလားတရားတွေ့လို့လားမတွေ့သေးလို့လားတရားမတွေ့သေးတဲ့ပုဂ္ဂိုလ်ဟာဘုရားနဲ့ကြောင်တောင်ကြီးတွေ့ပေမဲ့လို့ဘုရားရဲ့လို့သိရလားတရားတွေ့နေတဲ့ပုဂ္ဂိုလ်ကမြတ်စွာဘုရားကိုမတွေ့ရဘူးလားဟောတရားမြင်တဲ့ပုဂ္ဂိုလ်ကမြတ်စွာဘုရားကိုမမြင်မိဘူးလား မြတ်စွာဘုရားကိုတခါလေဂုံတော်ရင်းနဲ့တကွအလုံးညံနဲ့ကိုတွေ့မြင်သွားတာဓမ္မေအဝဆပတာရိနာသမ္မနာကတောဓမ္မေမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူသောတရားတော်အပေါ်၌အဝဆပတာရိနာဉာဏ်ဖြင့်တဝင်းမြင်သိ၍ယုံကြည်သောတရားတရားနှင့်သမ္မနာကတောပြည့်စုံ၏တရားတော်ကိုလည်းပဲကိုယ်တိုင်ဉာဏ်နဲ့နှလုံးသွင်းရှုမှတ်ပွားများအားထုတ်ရင်တွေ့ အဲ့လိုတွေ့ပြီဆိုရင်တရားပေါ်မှာရောယုံကြည်မှုတွေခိုင်မြဲသလားမခိုင်မြဲဘူးလားခိုင်မြဲသွားတယ်ဒီတရားကတော့သိကြပြီငါအပင်လေးပါလွတ်နိုင်လောက်ပြီဆင်းရဲတွေအလုံးလွတ်နိုင်လောက်ပြီအဲ့လိုကိုကဒီပေါ်မှာယုံကြည်မှုခိုင်မြဲသွားပြီယုံကြည်မှုခိုင်မြဲသွားပြီဆိုတော့တရားနိလန်မှန်လို့လားမှားလို့လား တရားနိလမှန်တဲ့အတွက်ကိုဟာအပယ်လွတ်နိုင် လောက်တဲ့ဉာဏ်အဆင့်ကိုကိုရသလားမရဘူးလားရပြီဆိုရင်ဘုန်းကြီးတို့ယောဂီများဒီတရားကို ကိုယ်တိုင်စိတ်ချယုံကြည်ပြီဆိုရင်နောက်ထပ်တရားနိလန်လေးများအဆင့်တက်အောင်ပြောင်းဖို့လိုသေးလားယောဂီတို့နော်ဒါလေးကိုသဘောပေါက်ဖို့လိုတယ် အခုယောဂီတို့မှာဇဝေဇဝါဖြစ်နေတယ်ဟိုဘက်ကអော်လိုက်ဟိုဘက်ပြေးလိုက်ဒီဘက်ကអော်လိုက်ဒီဘက်ပြေးလိုက်ဒီမှာငုတ်တုတ်ထိုင်ရင်တောင်နားကတစ်ဖက်ဆွင့်ရတယ်လူတွေမှာစဉ်းစားကြည့်ရင်တော့တော်တော်ကိုဒီပုဂ္ဂိုလ်တွေဟာတခါလေတချို့ကတရားတွေကိုဟိုသိတ်ကိုတခါလေလောက်ပါတယ်လောက်ပြီးတော့ဒီတရားကိုကောင်းကောင်းမသိမမြင်ဘူးတရားသဘောကိုမပေါက်ဘူးညာကလည်းမမိဘူးမမိတဲ့ခါကျတရားသဘောမပေါက်မပေါက်တဲ့ခါကျတော့ဘာမှမသိဘူးလို့ထင်နေ တကယ်တမ်းကျတော့တရားဉာဏ်လေးနဲ့သွားရမှာတတိဥစည်းတဲ့ဉာဏ်လေးနဲ့ရှုရမှာရှုတဲ့အခါမှာပါလေးနဲ့ရှုရမှာလေဉာဏ်လေးနဲ့ရှုရမှာယောဂီတို့ဒီတိုင်းကြီးရှုဟဲ့ဆိုတာနဲ့ရှုရှုနေလို့ရတာမဟုတ်ဘူးနောက်ကဉာဏ်ပါမှာတိမှာဉာဏ်ပါမှာဘာဖြစ်မှာတိမှာဉာဏ်မပါဘဲနဲ့တိပါမလားမတိဘူးအခုဘုန်းကြီးတို့ယောဂီများရှုနေတယ်ဖောင်းတယ်ဆိုရင်ဖောင်းတာပဲတိတယ် ပိန်နေဆိုရင်ပိန်တာလေးပဲသိတယ်အဲ့ဒါညံပါသလားမပါဘူးလားမပါဘူးညံပါတဲ့ပုံကိုကြတော့ကြည်ဖောင်းနေဆိုတာနဲ့တရွေချင်းတင်းကန်လာတဲ့သဘောလေးတွေ့သွားပိန်နေဆိုတာနဲ့တရွေချင်းတရွေချင်းရွေ့ရွေ့ရော့သွားတဲ့သဘောလေးသိတယ်ဝမ်းပိုက်ဆိုတဲ့တဏ္ဍထင်သေးရဲ့လားတင်းကန်လာတဲ့သဘောရော့သွားတဲ့သဘောဒီသဘောလေးတဘာဝလေးကိုပဲတွေ့တော့တာအဲ့ဒီသဘောတဘာဝလေးမြင်လိုက်ပြီဆိုရင် အဲ့ဒီပုဂ္ဂိုလ်ဉာဏ်ပါသလားမပါဘူးလားဉာဏ်ပါသွားပြီတကယ့်တဘာဝလေးမြင်သွားအဲ့ဒီတဘာဝမြင်ပြီဆိုရင်တရားမြင်တော့တာပဲဆက်ရှုအဲ့ဒီသဘောလေးတင်းသွားတဲ့သဘောလေးဟာတင်းပြီးရင်ဘာဖြစ်သွားတာမြဲတာတွေ့သလားမမြဲတာတွေ့ကဲရော့သွားတဲ့သဘောလေးဟာရော့ပြီးဘာဖြစ်သွားလားမြဲတာတွေ့သလားမမြဲတာတွေ့သလား အဲ့ဒီမှာတင်းပြီးရင်တင်းသွားတာလေးပဲသိတယ်နောက်တစ်ခါတင်းတာလေးကပြန်ပြီးတော့ယော့သွားတယ်ယော့တာလေးကပြန်တင်းပါတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ညာပါသလားမပါသေးဘူးလားမပါသေးလို့ဒီမှာတင်းတာကပဲယော့တယ်ယော့တာကပဲတင်းတယ်လို့ဖြစ်နေတာပေါ့ညာပါတဲ့ပုဂ္ဂိုလ်ဟာတင်းတာလေးကတင်းပြီးရင်ဘာဖြစ်သွားလဲပြက်သွားပြီလေရှိသေးရဲ့လားမရှိတော့ဘူးယော့သွားတာ तू ဟုတ်ရဲ့လား မဟုတ်ဘူးရော့သွားမှုလေးကသူ့ဟာသူအစ်စ်ပြန်ပြီးဖြစ်လာအဲ့ဒီရော့မှုလေးအစ်စ်ဖြစ်လာတာစပြီးရော့လာတာလေးကနောက်ဆုံးရော့မှုလေးပါဖြစ်သွားတာလေဆုံးသွားပြီပြက်သွားပြီဟောရှိသေးရဲ့လားကဲဒီလိုဆိုရင်ရော့တာလေးကပြန်တင်းလာရောဟုတ်ရဲ့လားရော့တာကရော့ပြီးပြက်သွားပြီနောက်တစ်ခါတင်းမှုလေးကအစ်စ်ဟုတ်တယ်မဟုတ်လားအဲ့ဒီလိုအဟောင်းလေးပြက်သွားလိုက်အစ်စ်ကလေးအစားထိုးဖြစ်ပေါ်လာလိုက်အဟောင်းလေးပြက်သွားလိုက်အစ်စ်ကလေးအစားထိုးဖြစ်ပေါ်လာလိုက် အဲ့ဒီလိုပေါ်လိုက်ပြောင်းလိုက်ဖြစ်လိုက်ပြက်လိုက်သဘောလေးသိနေကြမှဉာဏ်ဟုတ်တယ်မလားအဲ့ဒီလိုဉာဏ်လေးပါမှာအဲ့ဒီလိုဉာဏ်ပါမှာယောဂီပုဂ္ဂိုလ်ဟာသိမှာဉာဏ်မပါလို့သိပါမလားဒီအဲ့ဒီလိုယောဂီပုဂ္ဂိုလ်ဟာဒီမှာယုံ nant တရားတွေရဲ့ရှုစရာအာယုန်လေးရဲ့ပေါ်လိုက်ပြောင်းလိုက်ဖြစ်လိုက်ပြက်လိုက်နေဒါကိုတည်တည်ချာချာဉာဏ်ကသက်ဝင်နေပြီထိုင်ရှုမှတ်ရင်လည်းဖြစ်မှုပြမှုပဲသိတယ်အတန်လေးကြားလိုက်တာရှုလိုက်ရင်ဖြစ်ပြီးပြက်သွားတယ် အနံ့နာနာလေးရှုလိုက်လေဖြစ်ပြီးပြက်သွားပူရာအေးတာလေးရှုလိုက်လေဖြစ်ပြီးပြက်သွားတယ်ကြွတာလမ်းတာချတာလေးရှုလိုက်ရင်လည်းဖြစ်ပြီးပြက်အလုံးဟာရှုသမျှဖြစ်လိုက်ပြက်လိုက်နဲ့ဒီသဘောကြီးတဲ့တွေ့နေပြီဆိုရင်ဘုရားဟောနဲ့ကိုတွေ့နဲ့ကန့်ညီတလားမကန့်ညီဘူးလားမြတ်စွာဘုရားကသဗ္ဗေသင်္ခါရအနိစ္စအနိစ္စဆိုတာမြဲတယ်ဟောတာလားမမြဲဘူးဟောတာ အခုမိမိကရုပ်တရားနံတရားတွေကိုရှုနေတဲ့အခါမြဲတာတွေ့သလားမမြဲတာတွေ့သလားကဲဖရာဟောနဲ့ကိုတွေ့နဲ့ကန့်ညီသလားမကန့်ညီဘူးလားကန့်ညီသွားပြီအဲ့ဒီကြတော့မှဩဒီတရားတွေဟာဖရာဟောတရားအစစ်အမှန်ပါလားဆိုတာယုံကြည်မှုတွေခိုင်မြဲသလားမခိုင်မြဲဘူးလားကဲဒီတရားကိုဟောတဲ့ဖရာပေါ်မှာရောယုံကြည်မှုတွေခိုင်မြဲသလားမခိုင်မြဲဘူးလား ကဲဒီတရားတော်တိုင်းလိုက်နာပြီးကျင့်သုံးအားထုတ်နေတဲ့တန်ဃာတော်တွေပေါ်မှာရောယုံကြည်မှုတွေခိုင်နေသလားမခိုင်နေဘူးလားကဲဒါကြောင့်ဓမ္မေအဝဇ္ဇပတာရိနာသမ္မနာကတောဓမ္မေမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူတဲ့တရားတော်ပေါ်၌အဝတ္တပတာရိနာဉာဏ်ဖြင့်တက်ဝင်မြင်သိ၍ယုံကြည်သောတရားနှင့်သမ္မာနာကတောပြည့်စုံ၏ တံဃေမြတ်စွာဘုရားရှင်ကိုရောမြတ်ကြီးတတိတသံဃာတော်အပေါ်၌အဝဇပတာဒေနာဉာဏ်ဖြင့်သက်ဝင်မြင်သိ၍ယုံကြည်သောတရားတရားနှင့်တမနာကတော်ပြည့်စုံပါပေ၏သောတာပန်ဖြစ်နေတဲ့ပုဂ္ဂိုလ်အရိယာဖြစ်နေတဲ့ပုဂ္ဂိုလ်ဟာဒီဘုရားတရားတန်ခါယရဏသုံးပါးရဲ့အပေါ်မှာယုံကြည်မှု၏ခိုင်မြဲသလားမခိုင်မြဲဘူးလား ယုံကြည်မှုတွေကံမြဲတယ်ဘယ်ပုဂ္ဂိုလ်ကဖြက်ဖြက်ပြက်နိုင်သလားမပြက်နိုင်ဘူးလားဘသူဖြက်လို့မှကိုမပြက်တော့ဘူးဘုန်းကြီးတို့ယောဂီများသူတော်ဘာတွေကမယုံကြည်အောင် ပြောတော်လဲပဲကိုယ့်ရဲ့ယုံကြည်မှုတရားပြက်နိုင်သလားမပြက်နိုင်ဘူးမိမိကိုပစ္စည်းဥစ္စာနဲ့ဖြာယောင်းပေမဲ့မိမိရဲ့ယုံကြည်မှုဘုရားတရားတန်ခါယရဏသုံးပါးရဲ့ဂုံယုံကြည်မှုတွေပြတ်နိုင်ပါဦးမလား မိမိကိုလက်နဲ့နဲ့ချင်းချောက်ပြီးတော့မိမိကိုတတ်မယ်ဆိုအောင်တော့မိမိရဲ့ယုံကြည်မှုပြတ်နိုင်ပါအောင်မလားမပြတ်နိုင်တော့ဘူးဒါအရိယာတို့ရဲ့တရားပါရတရားနဲ့ဒီအရိယာပုဂ္ဂိုလ်ရဲ့တရားမိမိသောတပန်ဖြစ်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့တရားတရားဟာဘာဖြစ်သွားပြီလဲခံရဲသွားပြီ ဒီလိုမဟုတ်ဘဲနဲ့ဟိုဟိုကိုတော်တွေကတော့မကြည်ညိုပါဟိုကိုတော်တွေကဘာလို့ဟိုကိုတော်တွေကချဲထိုးဟိုကိုတော်တွေပေါ်လုံးလောင်းမကြည်ညိုကြပါဘူးဆိုတာဒါမျိုးကိုမရှိတော့ဘူးတန်ခါဆိုရင်တန်ခါအနေအားဖြင့်တပြေးတယ်ကြည်ညိုလို့မရဘူးလားရသွားပြီဘာတွေလုပ်နေလဲသူဘာတွေနဲ့ဘယ်လိုပဲနေနေကျင့်ကျင့်မကျင့်ကျင့်အာထုတ်ထုတ်အာမထုတ်ထုတ်ကိုကတော့တန်ခါအနေအားဖြင့်ဒီပုဂ္ဂိုလ်ကိုကြည်ညိုနိုင်သလားမကြည်ညိုနိုင်ဘူးလား အရိယာပုဂ္ဂိုလ်ရဲ့တရားခိုင်မြဲနေတာအရိယာပုဂ္ဂိုလ်ဘာနဲ့ဖြစ်လို့မှမပြတ်တော့ဘူးအဲ့လောက်ကိုခိုင်မြဲတာဘုန်းကြီးတို့ရသော်ဘုရားလက်ထက်တော်ခါကာလကကြည်တယ်ဒနေဇာနီဆိုတဲ့ပုံလေးမှာဘယ်သူတယ်လဲဒနေဇာနီဆိုတဲ့ပုံလေးမှာကြည်ဟာတစ်ချိန်တော့ခါကပြမနာယူဝါတာပါအင်မတန်ကိုသူရဲ့ဒီမှာပြမနာပုံလားများကိုပြမနာဆရာများကိုရှေ့တန်းကတကက်တကာရင်ဆရာရင်းနေတယ် ပြောရရင်တော့ကြောင်းတကာကြောင်းမမတွေပေါ့သူတို့အဲ့လောက်ထိအောင်ရှေ့တန်းကနေပြီးတော့ကိုယ်ွယ်စီကတနေ့မှာမြတ်စွာဘုရားရှင်ရဲ့တရားပွဲနဲ့သူကြုံသွားတယ်ကြုံတဲ့အတွက်ကြောင့်မို့ဩဘုရားရှင်ရဲ့တရားကြုံမှုခင်းရတယ်ကဲလေငါနာအောင်မယ်ဆိုပြီးတော့စွန်ဘုရားကနာတာပဲ ဒါပေမဲ့မြတ်စွာဘုရားဟောတဲ့မြတ်တရားတွေကိုသူရေရိုသေးသေးစွစွဆိုင်ဆိုင်နာကြားတဲ့အခါကျတော့တရားလုံးတိုင်းတရားလုံးတိုင်းကိုသဘောပေါက်နားလည်တာတရားတွေ့တယ်ဆိုတာတရားတွေကိုသဘောပေါက်တာလားသဘောမပေါက်တာဟေးတရားတွေတွေ့သွားတယ်ဆိုတာတရားသဘောတွေပေါက်သွားတာတခါဟောတဲ့မြတ်တရားတွေကိုနားလည်သွားတာဟောယုတ်တရားပဲလို့နတ်တရားကပဲလို့ဒီယုတ်တရားတွေမမြဲဘူးဆိုတာဒီလိုပေါ်ဒီလိုပြောက်သွားတာပါလားနတ်တရားတွေမမြဲဘူးဆိုတာဒီလိုသိဒီလိုပြတ်သွားတာပါလား တကယ်တမ်းကျတော့ရုပ်တရားတွေရဲ့ဖြိတ်လိုက်ချုပ်လိုက်ချင်းလိုက်ချုပ်လိုက်နဲ့ဟာဘုန်းကြီးတို့ယောဂီများမျက်စိတမိတ်လေးအတွင်းမှာဂရေ9000ကျော်ဖြစ်ချုပ်နေတာလေဂရေဘယ်လောက်တဲ့လဲဘုန်းကြီးတို့ညံခမားတို့ညံနဲ့ညံနိုင်မှမလားဒါဘုရားရှင်ရဲ့ညံတော်နဲ့တိတာကိုပြောတာဘုန်းကြီးတို့ညံခမားတို့ညံနဲ့ဘယ်လို့မှမမြင်နိုင်ဘူးအခုဒီမှာ တစ်ချက်တည်းဖြစ်တစ်ချက်တည်းချုပ်တာပြက်တာတောင်သူတို့မမြင်ဘူးမမြင်လို့ခက်နေတာမမြင်လို့တေချာပြနေတာပြောပြနေတာကိုပဲနောက်ရကြတော့ဒီတိုင်းပဲတပုံစံဘာမှမသိဘူးဉာဏ်ကိုပါမလားဟိုမှာကဒီမှာမြတ်စွာဘုရားရဲ့ဉာဏ်တော်ကြီးဟာကြည်တန်းရုပ်တရားကြီးမျက်စိတမိတ်ကလေးအတွင်းမှာလျှက်တစ်ပြက်ကလေးအတွင်းမှာဂရေပေါင်း9000ကျော်ချုပ်ပြက်နေတာကိုတွေ့ရတယ်။နန္တရားတို့ဟာဂရေပေါင်းသိန်းကျော်ချုပ်ပြက်နေတယ်။နန္တရားတို့ရဲ့ချုပ်မှုပြက်မှုပြက်မှုတွေဟာ မျက်စိဓမိတ်အတွင်းမှာကလေးပေါင်းဘယ်လောက်လဲအမလီနှင်းနေလေးလားအညာလားဒါလောက်ညာနေတော့ခမားတို့ညာကျွတ်တို့ညာနဲ့သိနိုင်ပါမလားဒါမြတ်စွာဘုရားရှင်ရဲ့ညာတော်နဲ့သိတာဘုန်းကြီးတို့ညာနဲ့သိတယ်ဟာကြည်သမ်းမအောင်ရှုမှတ်ပြီးတော့ပျောက်သွားတာလေးကိုပဲဒါပဲနောက်တစ်ခါမှတ်တာကိုပဲဒီစိတ်ကမှတ်နေတာပဲ။အော်ပထမမှတ်တဲ့စိတ်လေးကမရှိတော့ဘူးလေပြက်သွားပြီလေနောက်တစ်ခါသိတဲ့စိတ်လေးကတစ်စိတ်ရဲ့အသက်ရဲ့ဆိုတာဘာမှမသိဖြစ်နေတယ်။ အဲ့တော့ပထမသိပြီးတာလေးကပြတ်သွားပြီနောက်တစ်ခါသိတာကအသစ်ဟောနောက်တစ်ခါပြတ်သွားပြီနောက်တစ်ခါသိတာအသစ်အဲ့လိုအဟောင်းပြက်လိုက်အသစ်ဖြစ်လိုက်အဟောင်းပြက်လိုက်အသစ်ဖြစ်လိုက်တယ်သိမှုဆိုတဲ့နံတရားလေးကလည်းမြဲတာတွေ့သလားမမြဲတာတွေ့သလားဒီအဲ့ဒီသဘောတွေကိုတွေ့နေတာအဲ့ဒီမှာဒီနေ့စံလေးပုံလေးမှကြီးဟာမြတ်စွာဘုရားဟောတဲ့တရားသဘောတွေပေါင်းပြီးတော့တရားနှလုံးသွင်းပြီးတော့နာကြားနေကြမှာပဲတရားဆုံးတော့သောတာပန်အရိယာဖြစ်သွား အဲဒီမှာသောတာပန်ဖြစ်သွားပြီဆိုတော့ဘုရားတရားတန်ခါယရဏသုံးပါးရဲ့ပေါ်မှာယုံကြည်မှုကြီးခိုင်မြဲသလားမခိုင်မြဲဘူးလား။အော်မြတ်စွာဘုရားရဲ့တရားတော်တွေသိလိုက်ရတဲ့အတွက်ငါအပယ်လေးပါးလုံးဝလွတ်ပြီ။အဝိနိပါဒဓမ္မောငါဘယ်တော့မှအပယ်မချနိုင်တော့ဘူး။နိယတဂတိကောငါငါရဲ့တွားရာဂတိလမ်းကြောင်းမြဲပြီ။ငါသူ့ဂတိငါမြဲပြီ။ဝမ်းသာ။မြတ်စွာဘုရားပုံမှန်ဟောကျေးဇူးမတင်ဘူးလား။ ကျေးဇူးတင်လုံးလို့ဩမြတ်စွာဘုရားဟာငါ့ရဲ့ကျေးဇူးရှင်အပယ်ဆင်းရဲကလွတ်မြောက်အောင်ငါ့ကိုညွန်ပြပေးတဲ့အတွက်ကျေးဇူးရှင်ပဲဆိုပြီးတတိယတိုင်းတတိယတိုင်းနမောတတဘဂဝတောအရဟတောတမန်တမုတ်တတကရောတာတတိယတိုင်းကရောတာဘုန်းကြီးတို့တရားတွေ့ထားတဲ့ပုဂ္ဂိုလ်ကတရားသိထားမြင်ထားတဲ့ပုဂ္ဂိုလ်ကယရဏသုံးပါးမေ့လို့ရသလားမရဘူးလားဆရာသမားကိုမေ့လို့ရသလားမရဘူးလုံးဝကိုမရတော့ တရားကိုတွေ့သိသွားတဲ့ပုဂ္ဂိုလ်ကဘယ်လိုမှမေ့လို့မရတော့တရားတွေအာမထုတ်ပဲနေကိုမနေနိုင်တော့အဲ့လောက်ကိုတရားပေါ်မှာယုံကြည်မှုတွေခိုင်နေသွားတာဘုရားပေါ်မှာယုံကြည်မှုဆရာသမားပေါ်မှာယုံကြည်မှုအဲ့လောက်ခိုင်နေသွားအဲ့လိုခိုင်နေသွားတော့တတိယတိုင်းတတိယတိုင်းဟာသူဘုရားကိုပဲနမောတတဆိုပြီးကြတော့တော့ဒါပေမဲ့ခင်မွန်းဖြစ်တဲ့ပုဂ္ဂိုလ်ပါရရောဇပုံနာကြီးကအပြစ်မပြောပါဘူးအေးမင်းလည်းမင်းကြီးညိုရာကိုယ်ွယ်ပေါ့ကွာငါလည်းငါကြီးညိုရငါတော့ငါပြမနာဆရာကြီးတွေနဲ့ငါပဲ တနေ့မှာသူ့ရဲ့ဗြဟ္မဏဆရာကြီး900အိမ်ကိုထမင်းသုံးဆောင်ကိုဆွမ်းဖုံးပေးဖို့ပင့်လာပင့်လာပြီးတော့အိမ်ရောက်တဲ့အခါရှင်မကြီးငါတော့ဖြင့်ဆရာကြီးတွေကိုပင့်ခဲ့တယ်ဗြဟ္မဏဆရာကြီး900မနေ့ပါဆိုဆွမ်းဖုံးပေးကြွလိမ့်မယ်အဲဒီတော့ဒီပြမနာဆရာကြီးများကျွေးမွေးဖို့လည်းပဲစီစဉ်မအောင်ကွာစသည်ဖြင့်ပေါ့လေအလုံးစီမံမှုရတိုင်းပင်တိုင်းပင်ပြုတ်လုပ်ပြီးတဲ့အခါကျတော့ရှင်မကြီးငါမင်းကိုတောင်းပန်ညမှာလေတဲ့ ငါရဲ့ဆရာကြီးတွေရဲ့ရှေ့မှာတော့ဖြင့်မင်းဂေါရမဗုဒ္ဓမကတော့ပါနဲ့ကွာပြောတယ်ဟိုကပြောပြတယ်ဘာသာတော်သာပုံနာဒီမေတ္တာရက်ခံတဲ့အနေအချင်းပြောပြတယ်ဟိုကလည်းတဏှဇန်လေးကလည်းတတိမရရင် မကတော့ပါဘူးပဲတတိရရင်တော့ကတော့တယ်တခုခုတရားရလေတိုက်မိသွားရင်ဘုန်းကြီးတို့ယောဂီများတိုက်မိရင်တချို့ကဗုဒ္ဓဟုတ်တယ်မလားအဲတခုခုလေးများတစ်ခါဘေးကပုဂ္ဂိုလ်ကသူ့ကိုအထိတ်တလန့်လေးလုပ်လိုက်ရင်ဗုဒ္ဓ ဘုန်းကြီးမေတော်ကြီးရောင်နာလေးရှိသေးတယ်ဘုန်းကြီးမေတော်ကြီးရောင်နာသိကောင်းတယ်ငါသားရွှေရောင်ဆောက်တယ်ဘုန်းကြီးမေတော်ကြီးရောင်နာဘယ်အချိန်မေတော်ကြီးကိုသွားတို့တို့တို့ကျင်တဲ့ပုဂ္ဂိုလ်ကတို့သူ့ကိုသွားပြီးခါတို့လိုက်တာတို့ပုတ်လိုက်တာလို့ဆိုရင်မေတော်ကြီးကရောင်လိုက်ရင်ငါသားရွှေရောင်ဆောက်တယ်ဒါကြောင့်မို့အော်မေတော်ကြီးရောင်တယ်လို့ရွှေချောင်းလည်းမဆောက်နိုင်ပါဘူးငါသားရွှေချောင်းဆောက်တယ်မေတော်ကြီးကဒီလိုပဲရောင်နေရှိတယ်သူက အခုဒီမှာ तू ကလည်းပဲအဲ့လိုလေးထိတ်တလန့်လေးဖြစ်လိုက်ရင် तू ကမြတ်စွာဘုရားကိုတတိယတတိယတာနဲ့ရှိခိုးတာအဲ့တော့တတိမရရင်မရှိခိုးပါဘူးတဲ့တတိယမှာမဟုတ်ဘူးကွာတတိယရမရရငါဆရာတွေရှိတော့ငါ့ကိုသိက္ခာမချပါနဲ့ဟုတ်တာပေါ့သူဆရာတွေရှိငါတော့သိက္ခာမချပါနဲ့ဟိုကလည်းတောင်းပါနဲ့ဟိုကလည်းပြောပြတယ်တတိမရရင်မကြောပါဘူးတတိယရင်တော့ကြောမှာအဲ့လိုပြောတဲ့အခါကျတော့ကဲအိမ်ထဲဝင်သွားပြီးတော့ငှက်ကြီးတောင်တစ်ချီကြီးဆွဲထုတ်လာပြီးတော့မင်း ငါမင်းကိုမေတ္တာရခံနေတာတောင်းပန်နေတာတကယ်လို့ငါတောင်းပန်လို့မှမရရင်ငါဆရာတွေရှေ့မှာမင်းငါ့ကိုအရှက်ခွင်းရင်ဟောတယ်မှာငါကြည့်တော့ကြည့်မင်းကိုတခါတည်းနှုတ်နှုတ်ဆင်းပြက်မယ်ဟိုကလည်းတနေ့စားနေပုံလေးမှရေးတယ်အေးနှုတ်နှုတ်ပဲဆင်းဆင်းဘာလုပ်လို့လွတ်ချင်တယ်လို့လုပ်ငါရဲ့အဘဘုရားကိုတတိမရရင်တော့ငါမကြောက်တတိရလို့ကတော့ငါကြောက်မှာပဲသူ့ရဲ့ယုံကြည်မှုပြက်ပြားသလားမပြက်ပြားဘူးလား ဓာတ်နဲ့ခုတ်တတ်မယ်ဆိုတာတကယ်ကြောက်စရာပဲလေသူလည်းပဲဟုတ်တာပေါ့သူဆရာကြီးရှေ့မှာသူသိက္ခာရှိသေးတာသူသိက္ခာလေးထင်းကျင်နေတာအဲ့တော့ထင်းကျင်နေတာကိုသူသိက္ခာကြမှာဆိုတော့သူကတကယ်တမ်းလည်းပဲစိတ်ဆိုးပြီးတော့ခုတ်ချင်လဲခုတ်မှာပဲအေးဒါပေမဲ့လို့တင်းတင်းသားနေပုံလေးမှကြီးကြောက်သလားမကြောက်ဘူးလားကြောက်ပြီးတော့သူ့ရဲ့ယုံကြည်မှုတွေပြက်သလားမပြက်ဘူးလားလုံးဝမပြက်ဘူးအရိယာပုဂ္ဂိုလ်ရဲ့တရားတရားအဲ့ဒီလောက်ခိုင်မြဲတာဘာနဲ့ခြောက်လို့မှမရအောင် မင်းတို့ဖမ်းချုပ်မယ်ဆိုလည်းမရအောင်မင်းတို့ကိုထောင်ချမယ်ဆိုလည်းမင်းတို့ကိုတတ်ပြစ်မယ်ဆိုလည်းမရအောင်ကဲအရိယာတို့ရဲ့တရားဘုရားတရားတန်ခါပေါ်မှာခိုင်မြဲသလားမခိုင်မြဲဘူးလားဒီခိုင်မြဲတယ်နောက်တခါဘုန်းကြီးတို့တုပ္ပဗုဒ္ဓဆိုတဲ့လူလူလေးရှိလိုက်အောင်မွေးကလေးကနော်တုပ္ပဗုဒ္ဓဆိုတဲ့လူလူလေးကမွေးကလေးကတခါတလေလေးအကုသို့အားကြီးတဲ့ပုဂ္ဂိုလ်များကိုယ့်ရဲ့မိသားစုရဲ့ရောက်လာရင်တမိသားစုလုံးဒုက္ခရောက်တာနော် တချို့ပုဂ္ဂိုလ်တွေဒါကြုံဘူးမှာပါအိမ်မှာသားလေးဖြစ်ဖြစ်သမီးလေးဖြစ်မွေးလာစီးပွားရေးအကုန်လုံးပြတ်ကြသွားဒါအဲ့ဒီမှာသူအကုသိုလ်အားကြီးလို့ဒီကလေးဒီကလေးရောက်လာတာနဲ့တပြိုင်တည်းအကုသိုလ်တွေပဲတခါလဲဆင်းရဲသွားအခုဒီတုပ္ပဗုဒ္ဓလေးဒီခပြီဆိုတဲ့အချိန်ကစပြီးတော့သူတို့ရဲ့တောင်းစားနေတဲ့တရောင်းစားရွာကြီးဘယ်ရွာသွားတောင်းလို့မှစားစရာမရတော့တခါလဲအကုန်လုံးကိုတရွာလုံးဒုက္ခရောက်သွားတာ အကုသိုလ်အားကြီးတဲ့ပုဂ္ဂိုလ်နော်အကုသိုလ်အပြစ်တွေဂရုစိုက်ကြဂရုစိုက်ကြကိုယ်မှာအကုသိုလ်တွေမဖြစ်အောင်အထူးကြောင်းပြဆိုင်ကြအကုသိုလ်အားကြီးပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကသွားပြီအဲ့ဒါနဲ့တေယောအလုံးဖြစ်လာတဲ့ခါကျတော့အဲ့ဒီမှာနှစ်ပိုင်းပိုင်းလိုက်တယ်ဒီကလေးပါတဲ့အပိုင်းဘက်ကသွားကြပြီတောင်းစားလို့မရပြန်အဲ့ဒီမှာအဲ့ဒီအပိုင်းကိုတခါနှစ်ပိုင်းပိုင်းလိုက်ပြန်ပြီအဲ့ဒီကလေးပါတဲ့ဘက်ကတောင်းစားလို့အဲ့ဒီလိုနဲ့ပိုင်းပိုင်းပိုင်းပိုင်းလာတာနောက်ဆုံးနှစ်အိမ်ပဲကျန်တော့ နှစ်အိမ်ကိုတခါနဲ့ပိုင်းပစ်လိုက်တဲ့အခါကျတော့ဟောဟိုဘက်အိမ်ကလွတ်သွားတယ်ဒီအိမ်မှာတခါနဲ့တောင်းစားလို့မရတော့ဒီကလေးပဲအဲ့ဒီဟာနဲ့ပဲရွာကနေသူတို့ကိုနှင်ထုတ်လိုက်ကြတယ်နှင်ထုတ်လိုက်တဲ့အခါကျတော့မှတင့်တော်သလိုနေပြီးတော့အဲ့ဒီမှာနှစ်ယောက်သားနေပြီးတောင်းစားအဲ့လိုတောင်းစားရင်းနဲ့ဒီကလေးလေးမွေးလာမွေးလာပြီးတဲ့အခါဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကဇနီးကိုတိုင်ပင်တယ်သူ့ကြောင့်ငါတို့ဒီလိုဒုက္ခရောက်နေတယ်အဲ့တော့မွေးလဲမွေးပြီးပြီကွာဒီကလေးကိုစွန့်ပစ်ပြီးငါတို့သွားကြပါစို့ ဒါပေမဲ့မိခင်ဖြစ်တဲ့ပုဂ္ဂိုလ်ဟာမိခင်စိတ်ဓာတ်နော် မွေးလာတဲ့ကလေးကို သူပြည့်ရသလားမပြည့်ရဘူးလားမပြည့်ရဘူးမိခင်ရဲ့စိတ်ဓာတ်မွေးလာတဲ့ကလေးကလည်းကြည်အောင်နော်မွေးလာတဲ့ကိုကနှကောင်းပြန်းနှရွက်ပြန်းလက်ပြန်းခြေပြန်းငုတ်တိုးကြီးတယ်ပဲကဲအကုသိုလ်အကုသိုလ်တေးတာလားများတာလားအကုသိုလ်အားကြီးလိုက်တာမွေးလာတဲ့ကရုပ်ပြည့်စင်ပြီးယောဂဝေဒနာတွေတခါလဲပါလာနှကောင်းကလည်းနှကောင်းပြန်း နရွက်တွေကလည်းပြတ်တတ်နှခမ်းတွေကလည်းပြတ်တတ်စုပ်ပြတ်အကုန်လက်ကလည်းပြတ်ခြေကလည်းပြတ်အကုသို့အာကြီးလိုက်တာဒုက္ခဒါပေမဲ့မိခင်ကလေတခါမိခင်စိတ်ဓာတ်နဲ့ဒီကလေးကိုမွေးချွေးလာခဲ့တယ်ဖေလှုပ်တဲ့ပုဂ္ဂိုလ်ကစွန့်ပြတ်ဖို့ပြောတာမပြတ်ဘူးဒါနဲ့အဲ့ဒီမှာသွားပြီးတောင်းတဲ့အခါမှာဒီမိခင်ဒီကလေးလေးကိုပွေ့ချပြီးသွားတောင်းအဲ့ဒီမိခင်တမင်းဘယ်နေရာမှာပြေးတာကဏ္ဍမရှိဘူးဒီကလေးရဲ့အကုသို့တွေအကုသို့တွေဆိုတာသူဒါနကောင်းမှုတွေပြုတ်ခဲ့လို့လားမပြုတ်ခဲ့လို့လား တစ်ချိန်တစ်ခါလေးမှမပြုတ်ခဲ့တဲ့အတွက်ကြောင့်သူပန်လာတဲ့အတွက်ကြောင့်ပေးမဲ့လူကိုမရှိတော့အဲ့ဒီလောက်ကိုဒုက္ခရောက်အဲ့ဒါနဲ့အဖေတယောက်ရှာတာလေးနဲ့ပဲသုံးယောက်မြတ်သားနောက်ဆုံးကြအဖေကမတတ်နိုင်ဘူးပြစ်ပြေးရောတားမိနှစ်ယောက်ပဲကျန်တော့တားမိနှစ်ယောက်ကျန်တဲ့ခါကျတော့အမေကလည်းဓာလေးပြစ်ထားခဲ့ရမှာဆိုရင်တော့ဒီတိုင်းနဲ့ပဲကလေးကိုတနေရာမှာချပြီးသွားတောင်းတောင်းပြီးတော့မှတားမိနှစ်ယောက်အတူတူစမ်းအဲ့ဒီလိုနဲ့နေလာ သွားနိုင်လာနိုင်ပြေးနိုင်တဲ့အရွယ်ရောက်တဲ့အခါကျတော့မှဒီကလေးခွက်လက်ထဲကိုခွက်ကလေးထည့်ပြီးတော့ဟိုဘက်အိမ်ကိုငါသားကြီးသွားတောင်းကြီးဆိုပြီးတောင်းခိုင်းပြီးတော့ဒီခါလေးပြစ်ပြီးပြေးရတာအဲဒီမှာဒီကလေးလေးအရွယ်ရောက်လာတဲ့အခါကျတော့ဒီလိုပဲရွာတိမ်စင်လှက်ပတ်ပြီးတောင်းရင်ကနေတနေ့မြတ်စွာဘုရားရှင်ရဲ့ဉာဏ်တော်ထဲမှာထင်လာဒီတုပ္ပဖုဒ္ဒတရားရမယ့်ရည်မြင်တော့ဘုရားရှင်ကိုရောမြတ်ကြီးဟာသူ့လမ်းမဲ့လမ်းကနေပြီးတော့ဓမ္မတပည့်ကြီးဆင်ရင်ကျင့်ပတ် အဲ့ဒီမှာသုပ္ပဗုဒ္ဓကလည်းပဲတအိမ်ဝင်တအိမ်ထွက်နဲ့လက်ပတ်တောင်းရင်ကနေအဲ့ဒီမှာလူအုပ်စုကြီးတွေ့တဲ့အခါဒီနေ့တော့ဘုရားဘောတွေ့ပြီငါတော့ဒီနေ့ကောင်းကောင်းမွန်မွန်စားရပြီဝါဝလင်းလင်းစားရပြီဆိုပြီးဝမ်းသာအားရနဲ့သွားဟိုရောက်တော့တရားပွဲကြီးနဲ့တွေ့ပါပွဲနဲ့တွေ့လေကဲမြတ်စွာဘုရားရဲ့တရားတော်ဆိုတာနာကြားဖို့လွယ်ပါမလားမလွယ်ဘူးအင်မတန်မှခက်ခဲတယ်အဲ့တော့မြတ်စွာဘုရားရှင်ရဲ့တရားပွဲနဲ့ကြုံတုံးလေးငါတရားနာမယ်အဲ့ဒီမှာနာတာပဲ ရသော်ဘုရားကလည်းနားတယ်ဆိုပေမဲ့လို့ဒုက္ခမြဟိုမှာပေးတတ်ကြတဲ့ဝန်နာလို့ရတာမဟုတ်ဘူးအစွန်ဖျားကအဲ့လိုနာကြားပြီးတော့ကိုကိုကိုကိုသိတာလေငါပေးတတ်ကြတဲ့ဝန်လို့မသိတော့ဘူးဆိုပြီးတော့အစွန်ဖျားလေးကနားမြတ်စွာဘုရားကလည်းသူကြားနိုင်လောက်အောင်ဒိဋ္ဌံနဲ့ဟောတော့အဲ့ဒီမှာမြတ်စွာဘုရားဟောတဲ့တရားကနေနားကနာခန္ဓာညာဆိုင်ပြီးတော့နှလုံးသွင်းရှုပွားတရားလည်းပြီးတော့သောတာပန်ရိယာဖြစ်သွားတာ အဲဒီသောတာပန်ကြီးကဖြစ်သွားတဲ့အခါကျတော့မြတ်စွာဘုရားကိုသူတရားတွေ့တာတွေကိုရှောက်ချင်တဲ့စိတ်တွေမဖြစ်ဘူးလားဒါပေမဲ့ပရိသတ်ကြားတဲ့ဝင်တရားလျှောက်လို့ဖြစ်ပါမလားသူ့ဘဝအခြေအနေကအဲ့ဒီလိုကိုဖြစ်နေတော့သူပရိသတ်ကြားတဲ့ဝင်လို့မရအောင်အဲ့ဒီမှာမြတ်စွာဘုရားကြောင်းတော်မှာသွားပြီးရှောက်မယ်ဆိုပြီးတော့ကြောင်းတော်အလားမှာလမ်းမှာတရားမင်းကနေတာတာအဲ့ဒီမှာသင်ဟာဒီဗာရဏတိမြို့မှာ တင်တော့ဆင်းရဲတဲ့ပုဂ္ဂိုလ်ဟင်ရာဇကြုံမြို့မှာတင်တော့ဆင်းရဲတဲ့ပုဂ္ဂိုလ်မရှိဘူးတင်တော့အယုတ်ဆိုးအကြည့်တန်တဲ့ပုဂ္ဂိုလ်မရှိဘူးတင်တော့ယောဂပေါ်တဲ့ပုဂ္ဂိုလ်မရှိဘူးအဲတင်းရဲ့ယောဂါတွေလည်းပြောက်စီမယ်တင်းရဲ့အရေးစင်းတွေလည်းတင့်တယ်မယ်တင်းချမ်းသာမယ်တက်တက်တာငါပြောခိုင်းတာပြောမလားဘာပြောရမလဲဖះဖြင့်အကိုရမဟုတ်တရားဖြင့်ကိုယ်ွယ်ရမဟုတ်တန်ခါဖြင့်ကိုယ်ွယ်ရမဟုတ်ဘုရားတရားတန်ခါယရဏသုံးပါးဟာကိုးကွယ်အားထားရမဟုတ်ဘူးလို့ပြောဆိုတော့အဲ့ဒီမှာသုဘဗုဒ္ဓကအရိယာလေး ဒီစကားပြောပါမလားအေးဘယ်လိုမှမပြောနိုင်ဘူးသူဟာလုံးဝတောင်ဘုရားတရားတန်ခါယရဏသုံးပါးကိုမမေ့နိုင်တဲ့ပုဂ္ဂိုလ်ဟာဒီကိုယ်ွယ်ရမဟုတ်ဘူးလို့ပြောခိုင်းတော့မပြောဘဲနဲ့တင်ဘသူလဲဆိုပြီးမေးတာကျွန်ုပ်တရားပဲအောင်မလေးတရားတရားဆိုတရားပဲကလာပြီးဒီမှာလူစင်းရဲ့သူစင်းရဲ့ပြောငါသူစင်းရဲ့မဟုတ်တော့ဘူးတဲ့ငါမှတရားတိလစတဲ့သူတော်ကောင်းဥစ္စာတွေပြည့်စုံနေပြီတဲ့သူ့ရဲ့တန်တာမှာသူတော်ကောင်းတရားတွေပြည့်စုံသလားမပြည့်စုံဘူးလား ပြည့်စုံနေတဲ့အတွက်ကြောင့်ငါလူချမ်းသာဖြစ်နေပြီငါလူစင်းရမောက်တော့အဲတော့တင်းလို့တကြံငါနဲ့ပတ်ပြန်ပြီးစကားမပြောလို့ဘူးငါရှိကထွက်သွားပါဆိုပြီးတော့ငေါ့တော့တာအဲ့ဒီမှာတကြံကနေသွားပြီးမြတ်စွာဘုရားရှောက်တယ်မြတ်စွာဘုရားကတင်းလို့တကြံမျိုးတယောက်တည်းမပြောနဲ့တရားတစ်ထောင်တားပြီမယ်မရတော့ဘူးတဲ့ဒါကြောင့်အရိယာပုဂ္ဂိုလ်များရဲ့တရားတရားဟာခိုင်မြဲတာလားမခိုင်မြဲတာပစ္စည်းဥစ္စာနဲ့ဖြားရောက်ပြီးဖြစ်လို့ရောပြတ်နိုင်ပါမလား အေးအဲ့လိုခံရဲသွားတာဒါကြောင့်မြတ်စွာဘုရားရှင်ရဲ့ဂုဏ်တွေကိုကိုယ်တိုင်ဉာဏ်နဲ့တွေ့လို့လားမတွေ့လို့လားကဲဒါလေးဆိုလိုက်ဗုဒ္ဓစွမ်းရည်တွေ့မြင်ပြီးယုံကြည်မြဲလှစွာဓမ္မစွမ်းရည်တွေ့မြင်ပြီးယုံကြည်မြဲလှစွာ တန်ခစွမ်းရည်တွေ့မြင်ပြီးယုံကြည်မြဲလှစွာေအရိယာဖြစ်ပြီးသောတာပန်ဖြစ်ပြီးဆိုရင်ဘုရားတရားတန်ခါယရဏသုံးပါးပေါ်မှာယုံကြည်မှုတွေပါဖြစ်သွားလဲခိုင်မြဲသွားပြီနောက်ဒါရင်လားဆိုတော့အရိယာကံတေဟိတိလေဟိသမ္မနာကတောအရိယာကံတေဟိအရိယာတို့မြတ်နိုးအပ်တော်တိလေဟိ၅ပါးတိလနှင့်သမ္မနာကတောပြည့်စုံ၏ အရိယာပုဂ္ဂိုလ်ဟာ၅ပါးသီလပြည့်စုံစင်ကြယ်တယ်အရိယာဖြစ်နေပြီဆိုရင်သီလကိုတမင်တကာစောင့်ထိန်ဖို့လိုသေးလားအလိုလိုကိုသူ့မှာစင်ကြယ်သလားမစင်ကြယ်ဘူးလားသူ့အသက်တတ်ခြင်းမှလည်းစင်ကြယ်တယ်သူ့ဥစ္စာခိုးခြင်းမှလည်းစင်ကြယ်တယ်သူ့သားအိမ်ဟာမှားခြင်းမှလည်းစင်ကြယ်တယ်မဟုတ်မမှန်တဲ့စကားတွေကိုဘုန်းကြီးတို့ပြောစီပြက်စီကလစ်စီဆိုတဲ့အနေအချင်းတောင်မပြောဖြစ်ဘူး မူးယင်မေလျော့စေတတ်တဲ့အရက်သေးစာဆိုရင်အရက်သေးစာမဆိုထမ်းနဲ့ဆေးဝါးတောင်းမှမမီဝဲတော့ဘူးဒီဆေးဟာအားသေးပဲဒီဆေးတောင်းလိုက်ရင်ယောဂပြောင်းနိုင်နေဆိုရင်မူးယင်ဆေးဝါးပါတယ်လို့သူ့စိတ်ထဲမှာတန်တရားဝင်နေရင်ဒီဆေးကိုရောတောက်သုံးမှမလားအဲ့ဒီလောက်ထိအောင်သူဟာတိလကိုမြဲတယ်ငါတော့တရားတွေအားထုတ်နေတာငါတော့တိလလေးတော့လုံကြုံအောင်ဆောင်ထိန်ဖို့မှပဲလို့လူမြင်သူမြင်ကောင်းအောင်လုပ်တာမဟုတ်ဘူးနော် အလိုလိုကိုဒီသီလတွေကဘာဖြစ်နေလဲစင်ကြယ်နေတာဘာမှအထူးဆောင်ထိန်ဖို့တောင်မလိုဘူးဒါကြောင့်ဒီအရိယာဖြစ်ပြီဆိုရင်သီလမြဲသလားမမြဲဘူးလားဆိုလိုက်အရိယာကန္တငါသီလလုံးဝပြည့်စုံရာအရိယာကန္တငါသီလ လုံးဝပြည့်စုံရာမြတ်သောတာပံတရားမှန်လေးတံစုံလင်ရာမြတ်သောတာပံတရားမှန်လေးတံစုံလင်ရာ ငါသောတာပန်ဖြစ်ပြီဆိုရင်ဒီဂုံအင်္ဂါ၄ပါးပြည့်စုံရမယ်။ဘာ၄ပါးလဲ။ဘုရားပေါ်မှာယုံကြည်မှုဆိုတဲ့တရားတရားတွေခိုင်မြဲရမယ်။တရားတော်ပေါ်မှာယုံကြည်မှုဆိုတဲ့တရားတရားတွေခိုင်မြဲရမယ်။တန်ခါတော်ပေါ်မှာယုံကြည်မှုဆိုတဲ့တရားတရားတွေခိုင်မြဲရမယ်။ငါးပါးသီလနဲ့လည်းလုံးဝပြည့်စုံနေရမယ်။အဲ့ဒီဂုံအင်္ဂါ၄ပါးပြည့်စုံနေပြီ။ ပယ်သိမ့်ပယ်လိုက်တဲ့သောသောကတန်ရောစဉ်၅ပါးကိုလည်းပယ်နိုင်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်သောတာပန်ဖြစ်ပြီလို့ပိုင်ပိုင်နိုင်နိုင်ဆုံးဖြတ်လို့မရနိုင်ဘူးလားအဲ့ဒီလိုမှမဟုတ်သေးဘူးပယ်သိမ့်ပယ်လိုက်တဲ့တန်ရောစဉ်တရားတွေလည်းမပယ်နိုင်သေးဘူးဒီဂုံတွေလည်းပဲအချို့ကိုပြည့်စုံတယ်အချို့ကိုမပြည့်စုံသေးဘူးဆိုပါရင်အဲ့ဒီပုဂ္ဂိုလ်သောတာပန်ဟုတ်သလားမဟုတ်ဘူးလားဗျာဒီလိုဆိုရင်ဘုန်းကြီးတို့ယောဂီများသောတာပန်ဖြစ်ပြီးမဖြစ်သေးဘူးဆိုတာကိုကိုဟာကို ကိုယ့်ရဲ့ဉာဏ်အဆင့်ကိုကိုယ်တိုင်ပဲဆုံးဖြတ်လို့မရဘူးလားဆိုလိုက်ကိုဉာဏ်အဆင့်ကိုယ်တိုင်ချင်းအသင့်ဆုံးဖြတ်ရာကိုဉာဏ်အဆင့်ကိုယ်တိုင်ချင်းအသင့်ဆုံးဖြတ်ရာ ဒီအဲ့ဒီပုဂ္ဂိုလ်ဟာကိုယ့်ဟာကိုယ်ပဲကိုယ့်ရဲ့ဉာဏ်စင်တန်းကိုကိုယ်တိုင်ပဲချင့်ချိန်ပြီးတော့ဆုံးဖြတ်ပါတော့လို့ဘုန်းကြီးတို့ပြောဆိုပြီးတော့ဒီနေ့တရားဏီကုန်းချုပ်မယ်နော်ဗုဒ္ဓေအဝဆပတာရိနာသမ္မနာကတောဓမ္မေအဝဆပတာရိနာသမ္မနာကတောတံဃေအဝဆပတာရိနာသမ္မနာကတောအရိယာကံတေဟိတိလေဟိသမ္မနာကတောတိဗုဒ္ဓေမြတ်စွာဘုရားအရှင်ဘော၌အဝဆပတာရိနာ ညာကျင်သက်ဝင်မြင်သိ၍ယုံကြည်သောတရားတရားနှင့်တမနာကတော်ပြည့်စုံ၏ဓမ္မေမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူ၏တရားတော်အပေါ်၌အဝဇပတရိနာညာဖြင့်သက်ဝင်မြင်သိ၍ယုံကြည်သောတရားတရားနှင့်တမနာကတော်ပြည့်စုံ၏တန်ခေဘုရားရှင်တပိတတန်ဃာတော်တို့အပေါ်၌အဝဇပတရိနာညာဖြင့်သက်ဝင်မြင်သိ၍ယုံကြည်သောတရားတရားနှင့်တမနာကတော်ပြည့်စုံပါ၏ အရိယာကံတေအရိယာတို့မြတ်တို့အပ်သောတိလေငါးပါးတိလနှင့်တမ္မာနာကတော်ပြည့်စုံပါ၏ဟိတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးကဟောစာကောင်းစွာမသွေ ဟောကြားတော်မူခဲ့ပါ၏တည်း